ယနေ့10ရက်10လ2020ခုနှစ်အမေရိကန်နိုင်ငံမှာရှိကြကုန်သော မြို့ကောင်းသားမြို့ကောင်းသမီးများဩစတြေးလျစင်ကာပူမြန်မာပြည်နဲ့အားလုံးကမ္ဘာရရမှာရှိကြတဲ့တရားတော်မှာပေါင်းသူတော်ကောင်းတို့ကိုယနေ့ Quantum Buddhist USA ကနေပြီးတော့ဒါအလုံးဥဆောင်ပြီးတော့ဦးဇင်းတို့ကျင့်ပါတဲ့ဓမ္မသဘင်ပွဲဒီဓမ္မသဘင်ပွဲမှာ ဦးဇင်းတို့တရားတော်မတွေအတွက်နိဗ္ဗာန်သွားရာလမ်းကြောင်းကြီးဦးဇင်းတို့တဆင်ပြီးတဆင်ဟောခဲ့တယ်အာလုံးဉာဏ်စဉ်16ပါးနာမရူပပရိစေရာဉာဏ်ပစ္စယပရိခာဉာဏ်ဆိုပြီးတော့အကျိုးဉာဏ်နှစ်ပါးအခုအလဲကောင်ဖြစ်တဲ့ဉာဏ်စဉ်10ပါးဉာဏ်စဉ်10ပါးကိုဒီနေ့ဦးဇင်းတို့တရားတော်မတွေ အဲ့ဒီမှာတမတနာညာနော်တမတနာညာဆိုတာလက္ခဏာရေး၃ပါးနဲ့သုံးတတ်လက္ခဏာရေး၃ပါးနဲ့သုံးတတ်တဲ့ဒီတမတနာညာကိုဥစဉ်တို့ဒကာဒကမတွေအတွက်ဥစဉ်လဲနားလည်အောင်စ조사ပြီးတော့ဟောပြောပေးပါမယ်ဒကာဒကမတွေကလည်းအာယုံတစ်ပါးစိတ်မသွားပဲသေးသေးချာချာ နားစိုက်ပြီးတော့နာယူကြပါဘာလို့လဲဆိုတော့နဲ့နဲတဲ့တရားတွေဖြစ်သည့်အတွက်စိတ်ကတခါတလေကြတော့ဒီထဲမှာမဝင်စားရင်ဘုန်းကြီးကတော့ဟောနေတာကိုကစိတ်ကဘိုးရောက်ဒီရောက်ဆိုရင်အဲ့ဒါကို့အတွက်ကြံလိုက်မှာမဟုတ်ဘူးเนาะဒီတရားတွေကပြောစရာလည်းမပါဘူးရည်စရာလည်းမပါဘူးဟုတ်တယ်မို့လားနာရတာကဝိပဿနာတရားဆိုတာနော် ပြင်း66ရဲ့သူကနာရတာလည်းပြင်း66သူကဟိုအာထုတ်ရတဲ့နေရာမှာလည်းဒီတိုင်းပဲစိတ်တွေကဆင်းရဲပြီးပင်ပန်းပြီးလောက်အာထုတ်ရတာပဲသူကနော်ဟိုတမထတို့လိုတခါတည်းငြိမ်အေးပြီးချမ်းသာပြီးသွားတာမဟုတ်ဝိပဿနာအာထုတ်လေဒုက္ခမြင်လေလေအဲဒါကြောင့်မို့အခုလည်းပဲတရားနာတဲ့အခါမှာခန္ဓာကိုယ်ဉာဏ်ကလည်းစိုက်ပြီးတော့နော်တရားနာကတရားနာ ဉာဏ်ကခန္ဓာလှည့်ပြီးနာနိုင်ရင်တော့အဲ့ဒါတရားနာနည်းမှာအကောင်းဆုံးပါပဲနော်ကိုခန္ဓာကိုယ်လေးမှာဥစဉ်ကအခုခန္ဓာကိုယ်တွင်းကဖြစ်ပေါ်လာမဲ့သဘာဝဓမ္မတွေကိုဥစဉ်ကပြောမယ်ဆိုတော့ဟောမယ်ဆိုတော့ဒီခန္ဓာကိုယ်တွင်းမှာဒီတရားတွေပဲရှိပါလားဆိုတာသိစေခြင်းနော်အဲ့တော့ဟုတ်ပြီအခြေခံအရင်ဆုံးစပြောမယ်သမတနာဉာဏ်မှာ ဦးဇင်းတို့လက္ခဏာရေး၃ပါးလို့ခေါ်ပါတယ်နံပါတ်1အနေစာလက္ခဏာညာနံပါတ်2ကဒုက္ခလက္ခဏာညာနံပါတ်3ကအနတ္တလက္ခဏာညာဘယ်နှမျိုးတော့၃မျိုးအနေစာလက္ခဏာညာရဲ့ဒုက္ခလက္ခဏာညာရဲ့ အနတ္တလက္ခဏာဉာဏ်ရဲ့ဆိုပြီးတော့အဲ့ဒါလက္ခဏာရေး၃ပါးလို့ခေါ်ပါတယ်ဝိပဿနာအလုပ်ကိုလုပ်ကြမဲ့ယောဂီများအဲ့ဒီလက္ခဏာရေး၃ပါးမသိလို့မဖြစ်ပါဘူးပါဠိလိုပြောပေမဲ့အနိစ္စဆိုတာဘာလဲမမြဲခြင်းသဘောအနိစ္စဆိုတာမမြဲတဲ့သဘောလေးကို အနိစ္စ ဆင်းရဲတဲ့သဘောကိုဒုက္ခအစိုးမရတဲ့သဘောကိုအနတ္တာဆိုပြီးတော့အဲ့ဒါအနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်ဒါဉာဏ်နေနဲ့ပြောလိုက်တာပေါ့နော်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာပါပဲနော်အဲ့တော့အဲ့ဒီလက္ခဏာရေး၃ပါးသိပြီ တပည့်တော်တို့ဒီလက္ခဏာရေးသုံးမှာဘယ်ပေါ်တင်ရှုရမှာလဲဘယ်ပေါ်တင်ရှုရမှာလဲဆိုတော့အရှုခံကယုံနာနှစ်ပါးခန္ဓာ၅ပါးတဲ့အရှုခံတရားကဘာတဲ့တော့ယုံနာနှစ်ပါးခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးလို့လည်းပြောပြောယုံနာနှစ်ပါးအကျဉ်းချုပ်တော့ယုံနာနှစ်ပါးအကျဲ့ချဲ့တော့ခန္ဓာ၅ပါး အဲ့ဒီခန္ဓာ၅ပါးယုံနာ၂ပါးမှာကဲအတိတ်တွေလည်းပါတော့ဦးဇင်းတို့နည်းနည်းလူဟောင်းတွေကတော့တီးခံပြီးတော့ဘာလို့တချို့တလေဆိုရင်ခုမှတစ်ကြိမ်တစ်ကြိမ်ပဲဝင်ဘူးတာနားထောင်ဘူးတာဆိုတော့မသိမှဆိုလို့ပါနော်ဦးဇင်းရှေ့ရှင်းသွားတဲ့အခါကျတော့လူဟောင်းတွေတီးပြီးသားတွေအတွက်ပြောလိုက်ရင်အတိတ်တွေနောက်မှဝင်တဲ့ပုံကိုယ်တွေနားမလည်မှဆိုလို့ယုံနာ၂ပါးဆိုတာဦးဇင်းတို့အခုဒါတာမန်အဖြစ်ပြောမယ်ဆိုရင်အခုမြင်နေရတာဒါယုတ်တရားကြီး ပကတိမျက်စိနဲ့မြင်ရတယ်နော်အဲ့ဒီရုပ်တရားကြီးကိုအခုထိုင်းနေပါလားလို့အခုစိတ်ကမသိဘူးလားသိတယ်နော်ဦးဇင်ခုတရားဟောနေတယ်ဆရာတော်ရှေ့ကတရားဟောနေတယ်လို့သိတယ်နော်အတန်ကြိုင်ကြားတယ်လို့သိတယ်မြင်မြင်တာကိုသိတယ်အဲ့ဒါသိတတ်သည်သိတတ်တဲ့သဘောကနာဟောအခုမြင်နေရတာကြီးကယုတ်တရားဒါယုတ်နဲ့နာဒါအကြမ်းမြင်ခွဲတာနော်အဲ့ဒီယုတ်နဲ့နာ အဲ့ဒီရုပ်တဘောဆိုတဲ့ဒီခန္ဓာကိုယ်ကြီးအစုအဝေးကြီးတဲ့မှာเนาะဒါကရုပ်တဘောတွေစုဝေးထားတဲ့အစုဝေးကြီးဒါရုပ်28ပါးတိရှိတယ်အဲ့လောက်ထိတော့ဦးဇင်းတို့ကစာရီမခွဲတော့ဘူးเนาะဦးဇင်းတို့ကကြင့်စဉ်ကိုပဲဦးစားပေးသွားမှာပေါ့เนาะအဲ့တော့ဒီခန္ဓာရုပ်တဘောလို့ခေါ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာဘာတွေရှိလဲပထဝီတေဇော အာဘောဝါယောပထဝီလို့ပြောတဲ့သဘောကဘာလဲဆိုတော့ မာတဲ့သဘောကြီးပြော့တဲ့သဘောကြီးရှိတယ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာပထဝီဓာတ်လို့ပြောတဲ့မာသဘောပြော့သဘောအခုကြာကြာလေးထိုင်လာတော့တောင့်လာတာကြီးတွေတင်းလာတာကြီးတွေဖြစ်မလာဘူးလားဖြစ်လာတယ်အဲ့ဒါဒီပထဝီဓာတ်ရဲ့သဘောလက္ခဏာပထဝီဓာတ်ရဲ့သဘောလက္ခဏာကတောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေသူ့သဘောကအဲ့လိုရှိတယ်တေဇောဓာတ်ရဲ့သဘောကဘာလဲပူလာတခါတည်းရေခဲတုံးကြီးလို့အေးလာ ဖြားတဲ့အခါဆိုသိတာတခါလေးငှက်ဖြားတွေမြန်တဲ့ဂဂဂဂဂဂနဲ့တခါလေးချမ်းတုံးနေတာနော်တခါတလေပူလွန်းလို့ကိုတခါလေးခန္ဓာကိုယ်ကြီးကမိဟုံးတောက်တယ်လို့ပူရတယ်အဲ့ဒါတေသောတက်ရဲ့သဘောအဲ့ဒါကလည်းဘယ်မှာရှိလဲဒီခန္ဓာကြီးထဲမှာရှိတယ်အဲ့ဒီခန္ဓာကြီးထဲမှာအဲ့ဒီတေသောတက်ရဲ့သဘောရှိတယ်ပထဝီဓာတ်ဆိုတဲ့မာလိုက်တောင်းလိုက်တင်းလိုက်သဘောတွေရှိတယ်ဝါယောဓာတ်ဆိုပြီးတော့တခါလေးဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်နဲ့အခုလေတွေဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့လေတွေ အဲ့ဒီခန္ဓာကိုယ်ကြီးထဲမှာအကုန်လုံးလှက်ပတ်ပြီးတော့အထက်ဆန်းတက်တဲ့လေတွေအောက်ဆုံးဆင်းတဲ့လေတွေဆိုပြီးအဲ့လေတွေရှိတယ်အဲ့ဒီလေတွေရဲ့သဘောအဲ့ဒီမှာတွန်းမှုကပ်မှုသဘောလို့ပြောတာနော်အဲ့ဒီဝါယောဓာတ်ရဲ့တွန်းသဘောကံသဘောဆိုခန္ဓာကိုယ်ရဲ့တရားမှတ်ရတဲ့ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်တခါတည်းလက်တွေခြေတွေပြောင်းပြောင်းပြောင်းပြောင်းနဲ့ခါလာတယ်ရမ်းလာတယ်အဲ့ဒါဝါယောဓာတ်ရဲ့တတ္တိလေဖြတ်သွားရင်လှုပ်ကိုမရတော့ဘူးလေဟုတ်တယ်မဟုတ်လားခြေတော်လေးတောင်ကြွမရဘူးလက်လေးတောင်မမရတော့ အဲ့ဝါရော့တိုက်ရဲ့တွန်းကန်လှုပ်ရှားလို့ခန္ဓာကိုယ်ကြီးရဲ့ကြွရတယ်မရတယ်ဆိုတော့သူကအဲ့လိုဖြစ်လာအဲ့တော့ဝါယောဓာအာဘောဓာဆိုတာကျတော့ဖွဲ့စည်းယိုစီချွဲတို့ကြီးတို့တလိတ်တို့နှတ်တို့စီတို့အဲ့ဓာတွေကိုဖွဲ့စည်းတဲ့သဘောယိုစီးတဲ့သဘောတွေအာဘောလို့ပြောတာချွဲတွေကြလာတယ်တစ်လာတယ်ဆို့လာတယ်ချွေတွေကြလာတယ်အာဘောဓာရဲ့သဘောတွေအဲ့တော့ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတဲ့ခန္ဓာကြီး ဓာကြီးလေးပါးရဲ့အစုဝေးကြီးအဲ့ဒီဓာကြီးလေးပါးအစုဝေးဖြစ်တဲ့ဟောဒီခန္ဓာကြီးဟာတဲ့သူ့ကိုအဲ့ဒီဓာတ်တွေရဲ့သဘောတွေကပေါ်ပေါ်လာတာတင်နာကြီးပေါ်လာလိုက်တောင်နာကြီးပေါ်လာလိုက်ကြာကြာထိုင်းလာတဲ့အခါကျတော့ထိုင်းရင်ထိုင်းရင်နဲ့တင်နာတစ်မျိုးပေါ်လာပြန်ပြီတောင်နေတောက်နာတစ်မျိုးပေါ်လာပြန်ပြီပူတာတစ်မျိုးပေါ်လာပြန်ပြီကြိုက်တာတစ်မျိုးပေါ်လာပြန်ပြီနဲ့မပြုတ်မပြင်းမနဲ့တာသေးသေးချာချာထိုင်ပြီးကြည့်နေသူ့သဘောကအကုန်ပေါ်နေတာ အဲ့ဒါကိုမမြင်ရအောင်ကဘာလုပ်ထားလဲဧရိယာဘုံနဲ့ဖုံးပြလိုက်တာနည်းနည်းလေးပူတာလေးပေါ်လာရင်ကိုကကြွပေးလိုက်တယ်မပေးလိုက်တယ်ထပေးလိုက်တယ်ဆိုတော့အဲ့ဒါလက္ခဏာမမြင်ရတော့ဘူးသူ့လက္ခဏာနော်ဟိုမှာဓာတ်ရဲ့သဘာဝတွေပေါ်နေပြီကိုကအဲ့ဒီဟာကိုကြည့်ပြီးတော့လက္ခဏာကမြင်ချိန်မရဘူးလေကိုကအကုန်လုံးပြင်ပစ်လိုက်တော့အဲ့ဒါကြောင့်မသိတာတကယ်တမ်းကျတော့အင်မတန်မှကိုနှိမ့်ဆက်ပြီးတော့ကိုဖောက်ပြန်ပြောင်းလဲနေတဲ့သဘာဝ အဲ့ဒီဓာတ်သဘောတွေသူ့အတူပေါ်နေတာတမျိုးပြီးတမျိုးပေါ်ပြနေတာအဲ့ဒီပေါ်ပြနေတဲ့သဘောတွေအဲ့ဓာတွေပေါ်တာတွေကိုဦးဇင်းတို့ကကြည့်မယ်ကြည့်လိုက်တဲ့အခါကျတော့တင်းသဘောပေါ်တယ်တင်းတာအစတင်းတာလဲတင်းတဲ့အဆုံးလေးတွေကြည့်လိုက်တဲ့အခါကျတော့ဘာသွားတွေ့လိုက်လဲဆိုပြောင်းလဲနေတာကိုသွားတွေ့တာဩရသော်ဗျာရုပ်ပတိတိရူပံရုပ်ဆိုတာပြောင်းလဲတယ်အခုပေါ်ပြလာတဲ့ ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့သဘောလက္ခဏာကိုညံနဲ့ကြည့်တဲ့အခါကျတော့ तू ကမမြဲဘူးပြောင်းနေပါလားလို့ तू ကပြောင်းလဲတဲ့လက္ခဏာသွားသိတာပြောင်းလဲတဲ့လက္ခဏာသွားသိတော့အဲ့ဒီလက္ခဏာသိပြီဆိုရင်အဲ့ဒီပြောင်းလဲတဲ့သဘာဝကို ရုပ်လို့ပြောလိုက်တာနော်အဲ့တော့ဒီခန္ဓာကိုယ်ကြီးထဲမှာ ပေါ်ပေါ်ပေါ်ပေါ်လာတဲ့သဘောကဓာတ်သဘောတွေတင်နာတစ်မျိုးတောက်နာတစ်မျိုးဓာတ်ကြီး၄ပါးရဲ့သဘောတွေ အမြဲတမ်းပေါ်ပေါ်ပြနေတယ်ပေါ်ပြနေတဲ့ဓာတ်ရဲ့သဘောအဲ့ဒီဓာတ်သဘောတွေပေါ်ပြတာတွေကိုညာနဲ့သေးသေးချာချာကြည့်တော့တမျိုးပြီးတမျိုးပြောင်းလဲပြောင်းလဲပြောင်းလဲနေလို့ပြောင်းလဲတဲ့သဘာဝကိုယုတ်အဲ့ဒီယုတ်ကြတော့ပရမတ်ယုတ်နော်မြင်နေရတဲ့ခန္ဓာကြီးရဲ့ပညာယုတ်အာခေါင်းကြီးကိုကြီးခြေကြီးလက်ကြီးစပင်ကြီးကင်လို့ရတယ်တွယ်လို့ရတယ်မျက်စိနဲ့ကြည့်လို့ရတယ် အဲ့ဒီမျက်စိနဲ့ကြည့်လို့ရတယ်၊ကြိုင်လို့ရတယ်၊တွေ့လို့ရတယ်ဆိုဟောဒီခန္ဓာသည်အဲ့ဒါပညာယုတ်အဲ့ဒီပညာယုတ်ကိုမှဉာဏ်နဲ့ကြည့်တဲ့အခါကျတော့မှသူကပရမတ်ယုတ်ဆိုတာပြောင်းလဲနေတဲ့သဘာဝတက်တက်ကိုသွားမြင်တာယုတ်စင်တွေဟာပြောင်းလဲနေပါလားတင်းတာနေတောက်တာပြောင်းမြန်ပြီပူတာနေအေးတာပြောင်းမြန်ပြီထုံတာနေကျင်တာပြောင်းမြန်ပြီဆိုပြီးတော့အမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘာဝလက္ခဏာကိုမြင်ရင်အဲ့ဒါဒီဒကာဒကမတို့ တရားရှုရမယ်တဘာဝရဲ့အဲ့ဒါရုပ်ကိုစမြင်ပြီခေါင်းကြီးပဲဖြစ်ကိုကြီးပဲဖြစ်ခြေကြီးပဲဖြစ်လက်ကြီးပဲဖြစ်လို့မြင်သေးရင်မရသေးဘူးနော်အဲ့ဒီပရမတ်ရုပ်ဘက်ကိုစိုက်အောင်ထိမြင်နဲ့မြင်အောင်ကြည့်ရမယ်ပရမတ်ရုပ်ကိုမြင်လာပြီပရမတ်သဘောဆိုတာကင်လို့မရဘူးတွေ့လို့မရဘူးဉာဏ်လေးနဲ့သိလို့ပဲရတယ်ပရမတ်က အခုနည်းနည်းလေးတင်းတာနေများများကြီးတင်းတာပြောင်းသွားတယ်အဲ့ပြောင်းလဲတဲ့သဘောကိုကင်ပြသူပြလို့မရဘူးအဲ့ဒါဘာပဲသိရကိုကို၌တရားကိုသေချာအားထုတ်မှသေသေးချာချာလှုပ်ကြည့်မှအောင်မှန်လိုက်တာအခုပူတာလေးကနေအခုအေးတာလေးပြောင်းသွားပြန်ပြီအခုထုံတာလေးကနေအခုကြိုက်တာပြောင်းသွားပြီအခုရိတ်ရိတ်ရိတ်ရိတ်အခုဒိတ်ဒိတ်ဒိတ်ဒိတ်အခုရွာရွာရွာရွာအခုမောမောမောမောအော်ပြောင်းလဲနေပါလားဆိုတော့အဲ့ပြောင်းလဲခြင်းသဘောလေးอ่ะ လက်နဲ့လည်းကင်လို့မရဘူးမျက်စိနဲ့လည်းမြင်လို့မရဘူးအဲ့ပရမတ်ကိုပြပါဆိုပြလို့လည်းမရဘူးအဲ့ဒီပရမတ်ဆိုတာနော်ပြောင်းလဲနေတဲ့သဘောတက်တက်လေးအဲ့ဒါလေးကိုရုပ်ရဲ့ပရမတ်အဲ့ဒီရုပ်ပရမတ်ကနေပြီးတော့ဟုတ်ပြီဒါဆိုရင်ခန္ဓာအတွင်းထဲမှာရုပ်ရဲ့ပရမတ်သဘာဝကိုကိုကမြင်လာပြီနော်အဲ့တော့ရှုရမယ့် ခန္ဓာကယုတ်နဲ့နံလို့ပြောခဲ့တယ်အဲ့တော့ပေါ်ပြလာလိုက်တာကတော့ဓာတ်ကြီးပါ၄ပါးအဲ့ဓာတ်၄ပါးထဲကနေမှဆွဲထုတ်လိုက်တော့ဘာရလဲယုတ်လက္ခဏာရပေါ်လာတာကတော့ဓာတ်အဲ့ဓာတ်ရဲ့သဘောတွေကိုကြည့်လိုက်တဲ့အခါကျတော့ပြောင်းလဲသွားတဲ့ရုပ်ရဲ့လက္ခဏာကိုရတယ်အဲ့ဒီရုပ်ရဲ့လက္ခဏာသည်နော်ဖောက်ပြန်တတ်တဲ့သဘော ပြောင်းလဲတတ်တဲ့သဘောနော် ရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲတတ်လို့ရုပ်လို့သူကသုံးလိုက် ပူဓာကြောင့်လည်းဖောက်ပြန်တယ်အေဓာကြောင့်လည်းဖောက်ပြန်တယ်နော်အဲ့ဒီမှာပထဝီတေသောအဘောဝါယောဓာကြီးလေးပါးတွေပူတလက်အေးတလက်ထုံတလက်ကျင်တလက်အမျိုးမျိုးတခါတည်းခန္ဓာကိုယ်ကြီးကြည့်ပါလားအပူထဲမှာသွားရင်လည်းဒီယုတ်ကြီးတွေပြောင်းသွားတာအရန်အေးတဲ့အေးခဲနေတဲ့နေရာထည့်ထားလိုက်ရင်လည်းယုတ်ကြီးကပြန်ပြောင်းသွားပြန်တာပဲအဲ့ဒါကြောင့်အပူကြောင့်လည်းပြောင်းတာပဲအေးကြောင့်လည်းပြောင်းတာပဲအဲ့ဒီလိုပြောင်းလဲတတ်တဲ့သဘာဝအဲ့ဒီပေါ်ပြနေတာကဓာတ်ပြောင်းလဲတာကယုတ်ဆိုတော့ဟောယုတ်ရဲ့လက္ခဏာသိပြီ အဲ့ဒီရုပ်လက္ခဏာတွေတဲ့ပြောင်းတိုင်းပြောင်းတိုင်းမှာဦးဇင်းတို့ဒကာတော်မတွေတင်းနာကနေတောက်နာပြောင်းသွားရင်လည်းစိတ်ကမတည်ဘူးလားသွားသိအဲ့ဒီသွားသိတတ်တဲ့သဘောလေးကိုနံလေးကိုအဲ့ဒါသူညှော့တတ်လို့တင်းတဲ့သဘောလေးပေါ်ရင်ပေါ်တဲ့ဒီသူကသွားညှော့လိုက်တာပဲတင်းနာလေးကနေတောက်နာပြောင်းရင်တောက်နာလေးသွားညှော့လိုက်တာပဲရားရင်ရားတာလေးကိုသွားညှော့လိုက်တာပူရင်ပူတာလေးကိုသွားညှော့လိုက်တာ အဲ့တော့ညွတ်တတ်တဲ့သဘောကနာနာရဲ့အလောက်ကဘာလို့တတ်တာလဲအဲ့ဒီဓာလေးပါးတွေပေါ်ဖောက်ပြန်နိုင်ဖောက်ပေါ်ပြပြီးတော့ရုပ်သဘောဖောက်ပြန်နိုင်ဖောက်ပြန်နိုင်ရုပ်လက္ခဏာတွေပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာသွားသွားသွားသွားပြီးသိနေတာကနာအဲ့တော့ရုပ်ကလည်းသူ့တဘာဝသူ့ကသူဖောက်ပြန်နေပြောင်းလဲတယ် နာကလည်းသူ့တဘာဝအဲ့ဒါကိုသွားပြီးတော့မသိပါနဲ့လို့ကိုပြောလို့မရဘူးနာကလည်းသူ့တဘာဝရုပ်ပေါ်တိုင်းပေါ်တိုင်းမှာနာကလည်းပြောင်းပြောင်းညှိရတယ်နာရဲ့တဘာဝဆိုတော့ဦးဇင်းတို့တရားတော်မတွေရုပ်ရဲ့တဘာဝနာရဲ့တဘာဝရုပ်နဲ့နာနဲ့ကိုအဲ့ဒါသိပြီရုပ်ကလည်းသူ့တဘာဝသူ့ဟာသူပြောင်းလဲနေတယ်နာကလည်းသူ့တဘာဝရုပ်ပေါ်ရင်သူကသွားသိမှာပဲနော်တင်းတာပေါ်ရင်တင်းတာကိုသွားညှိလိုက်မှာပဲ တောက်နာပေါ်ရင်တောက်နာကိုသူကညှို့လိုက်မှာပဲဆိုတာအဲ့တော့နာရဲ့သဘာဝရပြီနာရဲ့လက္ခဏာအဲ့တော့အဲ့ဒီဖောက်ပြန်ပျက်စီးတတ်တဲ့ရုပ်နဲ့ဒီခန္ဓာကိုယ်ကြီးကိုခန္ဓာဖွဲ့လိုက်တော့အဲ့ဒါကိုရူပခန္ဓာရုပ်သဘောအစုကြီးနော်ရုပ်သဘောစုကြီးကိုရူပခန္ဓာလို့ခန္ဓာဖွဲ့လိုက်ပြီနော်ခန္ဓာဖွဲ့လိုက်ပြီအဲ့ဒီကနေမှပြောင်းပြောင်းပြောင်းပြောင်းသိနေတဲ့သဘောကဘာခန္ဓာလဲ ဝိညာဏခန္ဓာတင်းတာပေါ်ရင်တင်းတာကိုသွားညွတ်တယ်ပူရာပေါ်ပူရာသွားညွတ်လိုက်တယ်တင်းတာလေးကလည်းတောက်တာပြောင်းရင်လည်းတောက်တာလေးပြောင်းတဲ့နေရာသွားညွတ်လိုက်တယ်သွားသွားပြီးညွတ်တတ်တဲ့သဘောလေးအဲ့ဒီနာလေးကိုအဲ့ဒီစိတ်ကလေးကိုနာတို့စိတ်တို့ဆိုတာအတူတူပဲเนาะဝိညာဉ်ရဲ့နာရဲ့စိတ်ရဲ့ဒါအခေါ်ဝေါ်တွေတာကွာတာတကယ်တော့အတူတူပဲအဲ့ဒီဝိညာဉ်ဆိုတဲ့နံတရားလေးကိုသိတတ်တဲ့နံလေးကို ကြတော့ ခန္ဓာဖွဲ့လိုက်တော့ဒကာဓမ္မတို့ဘာခန္ဓာဖွဲ့မှာတော့ဝိညာဏခန္ဓာဆိုတော့ရူပခန္ဓာယုတ်တဘောအစုဝိညာဏခန္ဓာတိတတ်တဲ့စိတ်ဝိညာဉ်ဆိုတိတတ်တဲ့သဘောလေးနော်အဲ့တော့ယုတ်ရဲ့နာမ်ရဲ့ယုတ်နဲ့နာမ်နဲ့ကိုခန္ဓာဖွဲ့လိုက်တော့ခန္ဓာဘယ်နှပါးရပြီတော့နှစ်ပါးရူပခန္ဓာ ဝိညာဉ်နဲ့ခန္ဓာဟောခန္ဓာနှစ်ပါးရအဲ့တော့ရုပ်ရယ်စိတ်ရယ်ဝိညာဉ်နဲ့ခန္ဓာဆိုတာတိတတ်တဲ့နံတရားလေးကိုသူကဝိညာဉ်လို့သုံးလိုက်တာအဲ့ဒီကနေမှဒီစိတ်နဲ့ဖြစ်တူပြက်တူတဲ့နောက်ကပါလာတဲ့သဘောကဘာလဲစေတသိက်တဲ့စိတ်ဖြစ်တိုင်းဖြစ်တိုင်းမှာလိုက်လိုက်လိုက်လိုက်ပြီးတော့ပါလာတာစေတသိက်ကအကြံမြင်လေးမှတ်လိုက်ပါ90နဲ့2မျိုး စေတသိက်ကဘယ်လောက်တဲ့တော့52ပါး52ပါးသောစေတသိက်ထဲမှာတဲ့ဝေဒနာဆိုတဲ့ခံစားတတ်တဲ့ဝေဒနာဆိုတဲ့စေတသိက်ရဲ့တင်ညာဆိုတဲ့မှတ်သားတတ်တဲ့တင်ညာရဲ့အဲ့ဒီနှစ်ခုဆွဲထုတ်လိုက်တော့90ကျန်မယ်ဒီဘက်ကခံစားတတ်တဲ့ဝေဒနာဝေဒနာကိုဆွဲထုတ်လိုက်ပြီးခန္ဓာဖွဲ့လိုက်တော့ဝေဒနဲ့ခန္ဓာဟော ခန္ဓာဆွဲထုတ်လိုက်ပြီနော်အဲ့တော့အဲ့ဒီဝေဒနာခန္ဓာကဥစဉ်တော်ဒကာဒကမတွေအဲ့ဒါကရုပ်လားနာလားပြန်ခွဲကြည့်နော်စေတသိက်သည်ရုပ်လားနာလားပြန်သုံးသပ်ကြည့်စေတသိက်သည်ရုပ်နာစေတသိက်သည်နာတိတတ်တဲ့ဝိညာဉ်လည်းနာမဲနော်နံတရားတွေနော်နံတရားအုပ်စုနံတရားအုပ်စုကိုဥစဉ်တော် အခုဆွဲထုတ်လိုက်တာဆွဲထုတ်လိုက်တာရုပ်ရဲ့ဒီကနာမ်ရဲ့အဲ့နာမ်ထဲမှာပြန်ခွဲလိုက်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့တိတ္တတာရဲ့ဟိုကစေတသိက်ဆိုတာစိတ်ကိုချယ်လှယ်တဲ့ဟာကိုစေတသိက်လို့ခေါ်တာအဲ့တော့ဝိညာဉ်ဆိုတာတစ်ခုရဲ့စေတသိက်က52မျိုးကိုသုံးအုပ်စုဖွဲ့လိုက်ပါစေတသိက်52မျိုးကဝေဒနာခန္ဓာဆိုတောက်အုပ်စုဆွဲထုတ်မယ်နော် တင်ညက်ခန္ဓာဆိုပြီးတော့တင်ညာကိုတအုပ်စုခွဲထုတ်မယ်ကြံတဲ့90ကို သင်္ခါရခန္ဓာဆိုတအုပ်စုခွဲခွဲလိုက်တဲ့အခါကျတော့နာမ်ခန္ဓာ၄ပါးရမယ်နော်ဝိညာဉ်နဲ့ခန္ဓာကတစ်ပါးစေတသိက်ကခန္ဓာ၃ပါးပြန်ထွက်လာမယ်ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဆိုပြီးစေတသိက်ကခန္ဓာဘယ်နှအုပ်စုရမတော့၃အုပ်စု ဝိညာဏခန္ဓာကတအုပ်စုယုတ်ကတအုပ်စုဆိုတော့ခန္ဓာဘယ်နှပါတော့၅ပါးခန္ဓာ၅ပါးရပြီတဲ့ဟုတ်ပြီအဲ့တော့နံတရားလေးရလဲအခုဦးဇင်းတို့ဒကာဒကမတွေသိရပြီနံတရားလေးရလဲအခုညှတ်တတ်တဲ့သဘောလေးဝိညာဉ်လေးဝိညာဉ်သဘောလေးကသူကပြောင်းပြောင်းညှတ်တယ်ရုပ်ပေါ်တိုင်းပေါ်တိုင်းညှတ်တယ်ဆိုပြီးတော့ဒါဦးဇင်းတို့ကပြောခဲ့ပြီအဲ့တော့ဝေဒနာကလည်းကြည်အောင်တဲ့ စေတသိက်မှာလာတဲ့ဝေဒနာကလည်းအဲ့ဒီစိတ်နဲ့အတူဖြစ်ပြီးအတူဖြတ်ပြက်သွားတာစိတ်ပေါ်ရင်စေတသိက်ကလည်းအတူတူပေါ်တယ်ပေါ်လာပြီးတော့အဲ့ဒီမှာတဲ့တင်းသဘောလေးအဲ့ဒီမှာပူသဘောလေးဆိုသဘောလေးခန္ဓာကိုယ်ကပေါ်ပြလိုက်တဲ့သဘောလေးရဲ့အပေါ်မှာဟောဝေဒနာဘာသွားလောက်တာလဲဟိုကခန္ဓာကိုယ်ကပေါ်ပြတာဝေဒနာအဲ့ဒါလေးကိုသွားပြီးရောကိုနှစ်သက်ရင် ကောင်းတယ်လို့ခံစားတာမနှစ်သက်ရင်ဆိုးတယ်လို့ခံစားတာ နှစ်သက်တယ်မနှစ်သက်တယ်လည်းမဟုတ်ဘူးအလယ်လက်ကိုအဲ့ဒါကိုနော်သူကအတုခမတုခလို့ခေါ်တယ်ကောင်းတယ်လည်းမဟုတ်ဆိုးတယ်လည်းမဟုတ်ခံစားတာကိုပြောတာအဲ့ဒါကိုဝေဒနာသုံးပါးနဲ့ပြောတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာလို့ဖွဲ့လိုက်တင်းတာလေးပေါ်ရင်တင်းတဲ့သဘောလေးပေါ်မှာမိမိကနှစ်သက်ရင်ကောင်းတယ်လို့ခံစားတာမနှစ်သက်ရင်ဆိုးတယ်လို့ခံစားမှာပူတာပေါ်ရင်ကိုနှစ်သက်ရင်ကောင်းတယ်မနှစ်သက်ရင်ဆိုးတယ်လို့ခံစားမှာတဲ့ အဲ့ဒီခံစားတတ်တဲ့သဘောကလည်းဘယ်မှာရှိလဲကိုယ့်ရဲ့ခန္ဓာထဲမှာရှိတယ်ဒီစိတ်ထဲမှာခံစားနေတာเนาะစိတ်ထဲမှာခံစားနေတဲ့သဘောလေးအဲ့ဒီခံစားတတ်တဲ့သဘောလေးကိုဝေဒနာခန္ဓာလို့ဖွဲ့လိုက်တာအဲ့ဒီဝေဒနာခန္ဓာဖွဲ့ပြီးတော့အဲ့ဒီပေါ်မှာတဲ့ခံစားတတ်တဲ့သဘောလေးတွေကိုဟောနောက်ကနေပံ့ပိုးပြီးတော့ပါအဲ့ဒီမှာသိညာတင်းတယ် တောက်တယ်ပူတယ်ကြိုက်တယ်သဘောတင်ညာပေးတာနော်အဲ့ဒီတင်းသဘောတောင်သဘောအပေါ်မှာသဘောလေးကိုသဘောလို့မသိပဲနဲ့အဲ့ဒီမှာ ကိုကသွားပြီးတော့ဝေဒနာခံစားတယ်ဝေဒနာခံစားပြီးတော့ဘာလုပ်ကြလဲဆိုတော့တင်ညာပေးတယ်ဒါကြီးကတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်ဒါဥစဉ်ခန္ဓာကိုယ်တွင်းထဲမှာလှည့်ပြောပြတာနော်ခန္ဓာကိုယ်ရဲ့အတွင်းထဲမှာ ထုံတယ်လို့ကျင်တယ်လို့ကြိုက်တယ်လို့ပူတယ်လို့တင်ညာပေးတာအဲ့ဒါဒီတင်ညာခန္ဓာလို့ပြောတာဝေဒနာကသူ့အတူခံစားတတ်တာယုတ်ကဖောက်ပြန်တတ်တာတတ်တတ်ယုတ်ကလည်းသူ့အလုပ်သူဖောက်ပြန်တာဝေဒနာကသူ့အလုပ်သူခံစားတာအဲ့ဒါကိုမှတင်ညာဆိုတဲ့စေတသိက်ကသွားပြီးအဲ့ဒါကိုတောက်တယ်တင်းတယ်ထုံတယ်ကျင်တယ်လို့သွားပြီးတော့တင်ညာပေးတာတဲ့ တင်ညာသွားပြီတာသူကရောက်လို့မသိဘူးနာလို့မသိပဲနဲ့တင်ညာနဲ့သွားပြီးပူတယ်လို့သွားပြီတာတောက်တယ်လို့သွားပြီတာတဲ့အဲ့ဒါအဲ့ဒီတင်ညာကိုတင်ညက်ခန္ဓာအဲ့ဒီတင်ညာလဲကိုယ်ခန္ဓာထဲမှာကိုယ်စိတ်မှာအခုမရှိဘူးလားဆိုရှိတယ်ပူတာဟိုပေါ်ရင်ပူတယ်ပူတယ်လို့သွားတင်ညာပေးမိပြန်ဟိုကပေါ်ပြတာဟိုကသူကသူသူ့သဘောနော်ဓာတ်ကသူ့ကသူပေါ်ပြတာကိုကသွားပြီးတင်ညာပေးတာဖះကတော့ရုပ်ရှိတယ်နာမ်ရှိတယ်ဓာတ်ရှိတယ်ဓာတ်သဘောဓာတ်ဆောင်နေတာ ရုပ်သဘောသူ့သဘောသူပြောင်းနေတာနာမ်သဘောကလည်းသူ့လို့သူလို့နာရုပ်နဲ့နာမ်ပဲရှိတယ်ဓာတ်သဘာဝတွေရှိတယ်ရုပ်တရားနာမ်တရားဒါပဲရှိတာယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးငါလည်းမရှိဘူးငါကိုယ်လည်းမရှိဘူးလို့ဖះကပြောတယ်ဒါပေမဲ့အာလုံးဥစဉ်တို့ပုရုဇဉ်တွေကကြတော့အဲ့ဒါကြီးကိုတင်းတယ်လို့သိတယ်တောင်းတယ်လို့သိတယ်ငါလို့သိတယ်ငါပူတယ်ငါကြိုက်တယ်လို့သွားပြီးတော့လုပ်တယ်အဲ့ဒါကဘာကြောင့်လဲအဲ့ဒီတင်ညာတွေပေးမိလို့တင်ညာအပေးမှားလို့ နော်အဲ့ဒီတင်ညာတွေပေးလိုက်သည့်အတွေ့တဲ့ဟောတင်ညာခန္ဓာရပြီးတော့နောက်ကဘာဖြစ်လဲစေတသိက်90ကျန်သေးတယ်အဲ့ဒီထဲမှာစေရနာသင်္ခါရဥဆောင်ထားတဲ့အဲ့ဒီစေတသိက်တွေတဲ့အဲ့ဒီထဲမှာဟော လောဘပါတယ်ဒေါသပါတယ်မောဟပါတယ်အလောဘအဒေါသအမောဟဆိုတဲ့ဒီဘက်ကကုသိုလ်တရားတွေပါတယ်အဲ့ဒီထဲမှာဒိဋ္ဌိတို့လည်းပါတယ်တဏှာတို့လည်းပါတယ်အဲ့ဒီ90 အဲ့ဒီ90သောသင်္ခါရခန္ဓာလို့ဖွဲ့ထားတဲ့အုပ်စုအဲ့ဒီသင်90သောစေတသိက်တွေကို သင်္ခါရခန္ဓာလို့နာမည်ပေးလိုက်တာသင်္ခါရဆိုတဲ့စေတနာလေးဥဆောင်ထားလို့လောဘဖြစ်ရင်လည်းအဲ့စေနာလေးကရှေ့ကထွက်လာတာဒေါသဖြစ်ရင်လည်းစေနာလေးကထွက်လာတာမောဟဖြစ်ရင်လည်းအဲ့စေနာလေးနဲ့ကုသိုလ်လုပ်ရင်လည်းအဲ့စေနာလေးကထိတ်ကဥဆောင်လာတာအကုသိုလ်လုပ်ရင်လည်းဥဆောင်လာတာနော် အဲ့ဒါကြောင့်အဲ့ဒီစေတနာလေးကဥဆောင်ထားလို့စေတနာသင်္ခါရနော်အဲ့ဒီစေတနာသင်္ခါရဥဆောင်ထားလို့90ကိုဘာခန္ဓာဖွဲ့လိုက်လဲသင်္ခါရခန္ဓာဖွဲ့လိုက်ပြီနော်အဲ့တော့ခန္ဓာ၅ပါးရပြီတရားဓမ္မတို့ဒီခန္ဓာ၅ပါးပေါ်မှာဥစဉ်ဥပါဒါနခန္ဓာဘက်ကိုလှည့်ပြီးမှအနိစ္စလက္ခဏာတင်ပြီးတော့ဥစဉ်တို့တရားဓမ္မတွေဥစဉ်ကပေးခြင်းလို့နော် အဲ့ဒါကြောင့်မို့ဒီခန္ဓာ၅ပါးကိုနားမလဲရင်အာဘုန်းကြီးဘာပြောနေပါလဲနော်ဟိုကလည်းနားကလည်းမလဲဘူးပတ်ချာတွေကလဲနေပါစို့လို့နော်အဲ့ဒါကြောင့်မို့အခုကဲခန္ဓာက၅ပါးရပြီရုပ်ရဲ့ဖောက်ပြန်တတ်တဲ့သဘောအစုနော်ဒီခန္ဓာကိုယ်ကြီးလို့ပြောရင်လဲဒါကတော့ရုပ်တရားမှန်တယ်မြင်နေရတာဆိုရင်ပညာရုပ်နော်ဖောက်ပြန်ပြောင်းလဲတဲ့သဘောကိုမြင်ရင်ပရမတ်ရုပ်အဲ့ဒီရုပ်သဘော အစုအဝေးကြီးကိုရူပခန္ဓာအဲ့ဒီရုပ်တွေတင်းတိုင်းတောင်တိုင်းပူတိုင်းအေးတိုင်းမှာသွားသွားသွားသွားပြီးတော့ညွတ်ညွတ်ပြီးတော့သိတတ်တဲ့သဘောဒီဝိညာဉ်နဲ့ခန္ဓာဝိညာဉ်တရားလေးနော်အဲ့ဒီကနေပြီးတော့မှအဲ့ဒီရုပ်ရဖောက်ပြန်တဲ့သဘောနာငါသွားလဲသိလိုက်ရောဒီရုပ်နဲ့ဒီနာပေါ်မှာဖောက်ပြန်တယ်ညွတ်တယ်အဲ့ဒီပေါ်မှာဘာလို့လဲခံစားတတ်တာ ရုပ်ကဖောက်ပြန်တဲ့နာကပြောင်းညွတ်တယ်အဲ့ဒီရုပ်နဲ့နာနဲ့တထထပြက်တထထပြက်သွားတဲ့အပေါ်မှာသွားသွားပြီးတော့ခံစားနေတာကဝေဒနာခန္ဓာကောင်းတယ်ဆိုတယ်အလဲလခံစားတာဝေဒနာခန္ဓာအဲ့ဒီဝေဒနာပေါ်ကနေပြီးတော့တင်းတယ်တောက်တယ်ထုံတယ်ကျင်တယ်လို့သွားပြီးတော့သင်ညာပေးလိုက်တော့သင်ညက်ခန္ဓာဟောစေတသိက်52ပါးတဲ့ကဝေဒနာသင်ညာ2မျိုးဆွဲထုတ်လိုက်ပြီးနောက်ထပ်90ကျန်တယ်အဲ့ဒီ90ထဲမှာနော် လောဘဒေါသမောဟတွေပါတယ်အလောဘအဒေါသအမောဟပါတယ်ဒိဋ္ဌိတို့ဘာပါဦးမလဲတဏှာတို့ပါမယ်အဲ့ဒီဟာတွေအလုံးကိုသင်္ခါရခန္ဓာဆိုပြီးတော့ခန္ဓာ၅ပါးရပြီဝိပဿနာရှုမဲ့အရှုကအာယုံသည်တဲ့ဥပါဒာနခန္ဓာ၅ပါးတဲ့နော်စွဲလမ်းမှုဖြစ်တာ ဥပါဒံနော်ဥပါဒာနခန္ဓာ၅ပါးရဲ့အပေါ်မှာဝိပဿနာရှုရမယ်နော်အဲ့ဒီဝိပဿနာရှုတဲ့အခါမှာဥပါဒံဆိုတာနော်ဆွဲလမ်းမှုဥပါဒံအဲ့ဒီဥပါဒံဆိုတာကအခုစောသောကခန္ဓာဖွဲ့ခဲ့တဲ့အထက်မှာဘယ်တဲ့ပါလဲဆိုသင်္ခါရတဲ့ခန္ဓာထဲမှာပါတယ်တဏှာရဲ့ဒိဋ္ဌိရဲ့အဲ့ဒါကိုပြောတာ နော်တဏှာနဲ့ဒိဋ္ဌိအဲ့ဒီတဏှာဒိဋ္ဌိအဲ့ဒီတရားကိုနော်ဒါဒီခန္ဓာကိုယ်ကခန္ဓာ၅ပါးကအစွဲလန်းခံရရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတဲ့ဒီခန္ဓာ၅ပါးနော်အဲ့ဒီခန္ဓာ၅ပါးရဲ့အပေါ်မှာဦးဇင်းတို့ကအခုရှုရှုမယ်ဆိုတော့ तू ကအဲ့ဒီဥပါဒာနဲ့ခန္ဓာဆိုတာအဲ့ဒါကိုအခုပြန်ရှင်းညင်လို့ စေတသိက်90ထဲမှာအဲ့ဒီနော်ဒိဋ္ဌိနဲ့တဏှာနဲ့ပါတယ်အဲ့ဒါလေးကိုသင်္ခါရခန္ဓာလို့ခန္ဓာဖွဲ့တဲ့အထဲမှာနောက်ဆုံးသင်္ခါရခန္ဓာထဲမှာအဲ့ဒါလေးပါတယ်ဆိုတာအခုဝိပဿနာရှုတဲ့အခါကျရှင်းအောင်လို့နော်ဟုတ်ပြီအဲ့ဒါဆိုရင်ဦးဇင်းတို့ကဝိပဿနာရှုတဲ့အခါကျတော့ခန္ဓာ၅ပါးခန္ဓာ၅ပါးလို့ပြောတယ်ဦးဇင်းတို့အရင်တော့ကရှင်းခဲ့ပြီအတိတ်ကနေပြီးတော့ အဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတရားတွေပြုလုပ်ခဲ့လို့ဒီဘဝမှာခန္ဓာ၅ပါးယုံနာ၂ပါးဆိုတဲ့ဒုက္ခသစ္စာကြီးရခဲ့ပြီအဲ့ဒီဒုက္ခသစ္စာယုံနာ၂ပါးခန္ဓာ၅ပါးရလိုက်တဲ့အခါကျတော့ဥစဉ်တော်မှာဘာတွေပါလာလဲမျက်စိနားနာလျှာကိုမနှောနော်အဲ့ဒါရလာတယ်အဲ့တော့အတိတ်ဘဝက အဝိဇ္ဇာတဏဥပါဒံကံဆိုတဲ့အကြောင်းတရားတွေရဲ့အထောက်အပံ့ကြောင့်အဲ့ဒါကအကြောင်းတရားသမှုရိယသစ္စာဒီဘဝရလိုက်တာကခန္ဓာဒုက္ခသစ္စာကြီးအကျိုးတရားကြီးရခဲ့ပြီအဲ့ဒီခန္ဓာရခဲ့တဲ့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာမပါဘူးလားပါခဲ့တယ်နော်အတိတ်ကပြုခဲ့တဲ့ကံစေတနာသင်္ခါရတွေကြောင့်ဒီဘဝအမိဝမ်းတွဲမှာ ကလလရေကြီးစတီလိုက်ကြတဲ့ရုပ်တဘာဝရတယ်အဲ့ဒီမှာနာရတယ်ရုပ်နဲ့နာလို့ပြောလိုက်တာနဲ့ဒီပြိုင်တည်းနောက်ကခန္ဓာကနာခန္ဓာက၄ပါးရုပ်တဘာအဲ့ဒါကိုခန္ဓာ၅ပါးရခဲ့ပြီလို့ပြောတာအဲ့ဒီခန္ဓာ၅ပါးအစုအဝေးကြီးခန္ဓာဆိုအစုအဝေးကြီးရုပ်တဘာဝနာတဘာဝတွေရဲ့စုဝေးထားတဲ့အစုအဝေးကြီးအဲ့ဒီခန္ဓာကြီးရလိုက်တာက အတိတ်ကအကြောင်းကြောင့်ရခဲ့တာနော်ဝေဒတနာဥပါဒံကံကြောင့် အတိတ်ကြောင့်ဒီဘဝကြတော့အမေရဲ့နို့ရီတို့နည်းနည်းကြီးထွားလာတဲ့အခါကျကိုစားတဲ့အာဟာရတို့အဲ့ဒီအာဟာရကအထောက်ပံ့ပြန်ပြုတ်ပေးလိုက်အာဟာရအထောက်ပံ့ပြန်ပြုတ်ပေးပြီးတော့ကလလရေကြီးလေးသေးသလေးအမှုံလေးလောက်သေးသလေးလေးကနေပြီးတော့ခန္ဓာကြီးရဲ့ကြီးထွားလာရတယ်ကြီးထွားလာတော့ကတော့အမေရဲ့နို့ရီတွေအဲ့ဒီရဲ့အထောက်ပံ့နေနော်ကံစိတ်ဥဒုအာဟာရဆိုတဲ့အကြောင်းတရား၄ပါးရဲ့အထောက်ပံ့နဲ့ ဒါအသက်ရှင်လာခဲ့ရတယ်ယုံနံတွေရလာခဲ့တယ်အဲ့ဒီယုံနံတွေရလာခဲ့တယ်ဆိုတာကအတိတ်ကကံကြောင့်ခန္ဓာ၅ပါးယုံနံ၅ပါးရခဲ့တယ်အဲ့ဒါကအတိတ်ကကံကြောင့်ရခဲ့တဲ့စပြီးတော့အမိဝမ်းတွင်မှာရခဲ့တဲ့ဟာအဲ့ဒီကနေမှ အခုတဲ့အဲ့ဒီခန္ဓာရလာတော့မျက်စိနားနာလျှာကိုရလာပါတယ်မနှောဆိုတာရလာတယ်တဲ့နော်အဲ့ဒီရလာတဲ့ အာယတနာအတွင်းအာယတနာ6ပါးလို့ခေါ်တယ်အဲ့ဒီအတွင်းအာယတနာ6ပါးမျက်စိနာနာလျာကိုမနှောအဲ့ဒီ6မျိုးရထားသည့်အတွေ့ဦးဇင်းတို့ဒကာဒကမတွေအခုမျက်စိကအဆင်းကို မြင်တတ်တယ်ဟောမျက်စိကအဆင်းကိုအဆင်းအာယုံကိုသွားပြီးတော့ညှွတ်တတ် မြင်တတ်တယ်မျက်စိကမြင်တတ်တယ်နာကညှွတ်တတ်တယ်နော်မျက်စိက အဆင့်ကိုကိုယ့်ရှေ့ရောက်လာရင် မျက်စိအကြည့်ရှိရင်အဆင့်မြင်ကိုမြင်မှာပဲအဲ့ဒါသဘာဝရုပ်သဘောရုပ်ရဲ့သဘောကမျက်စိအကြည့်ရှိလို့အဆင့်ကြီးကိုမြင်ကိုမြင်ရတယ်နားကအတန်ရှိလို့နားကအကြည့်ရှိလို့အတန်လာရင်ကြားကိုကြားရနှာခေါင်းကအနံ့နှာခေါင်းအကြည့်ရှိလို့အနံ့လာရင်နံစိတ်တိကိုတိရလာပြီးတိုက်တာနော်နာနာပြုတ်တာကသူကလာပြီးတော့တိုက်တာအဲ့တော့ မျက်စိကအဆင်းကိုမြင်ယုံတက်တက်နဲ့လဲသူကအကြောင်းမပြည့်စုံဘူးမျက်စိကအကြည်ရှိတယ်အရှိရလဲအဆင်းလဲရှိတယ်မြင်သိစိတ်မပေါ်ရင်လဲမရဘူးအဲ့ဒါကြောင့်မို့မျက်စိအကြည်အဆင်းအာယုံရူပယုံအဲ့ဒီမျက်စိအကြည်နဲ့ရူပယုံနဲ့နှစ်ခုတိုက်လိုက်တာအဲ့ဒီတိုက်လိုက်တဲ့အချိန်လေးမှာဦးဇင်းတို့ဒကာတော်မတွေမြင်သိစိတ်ပေါ်တာ အဲ့ဒီသုံးခုပေါင်းစုံလိုက်တဲ့အချိန်လဲကြတော့မှအဲ့ဒါကိုဖတ်တာလို့ပြောလိုက်တာအဲ့ဒီသုံးခုပေါင်းစုံမှုလေးဖတ်တာလေးဖြစ်လိုက်ပြီးမှဟိုဘက်ကဝေဒနာဖြစ်ရနော်ဝေဒနာဖြစ်ရတာဆိုတော့ဦးဇင်းတို့ကအခုအတွင်းအာယတနာမျက်စိရှိလို့အဆင်းကိုမြင်ရတယ်မြင်သိတဲ့လည်းပေါ်တယ်နားရှိလို့အတန်ကြားရနားကြည့်ရှိလို့နားရကန်းနေလဲ နားကြီးဘလောက်ရှိရှိအတွင်းနဲ့အကြည်ဓာတ်ပြက်နေလဲကြားလို့မရဘူးနားကြည်ရှိတယ်အတန်လာတော့အဲ့ဒီအတန်လေးကိုသိရတယ်နှာခေါင်းအကြည်ရှိတယ်အနံ့လာတယ်စိတ်ကလည်းနာသိစိတ်လေးရှိလို့သိရတယ်အိပ်ပျော်နေရင်လည်းစိတ်မဖြစ်အိပ်ပျော်နေရင်လည်းမသိဘူးလေဘေးကအနံ့လာတယ်ဟုတ်တယ်မဟုတ်လားနော်ကိုကမျက်စိမိတ်ထားတယ်ဆိုလဲဘေးကအဆင်းတွေဘလောက်လာပြလို့နေနေမမြင်ရဘူးလေသူ့အကြောင်းနေညီညွတ်မှအကြောင်းကြောင့်အကျိုးဖြစ်တာကိုအဲ့တော့စာသိစိတ် ဖြစ်တယ်ဆိုတာရှားကြည်နဲ့အရသာနဲ့တွေ့ထိမှအဲ့ဒီမှာစာတိသိက်ကလည်းလာဖြစ်ပြီးတော့အဲ့ဒါသုံးခုပေါင်းစုံတာဖတ်တာဖြစ်ရတယ်နော်ဖတ်တာဖြစ်ရတယ်ဆိုတော့ဟုတ်ပြီအဲ့ဒီကနေပြီးခန္ဓာကိုယ်ပူတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်တွေကြိုက်တယ်တွေပေါ်လာပေါ်လာတဲ့အခါကျတော့အဲ့ဒီကာယအကြည်ဓာတ်ဆိုတာခန္ဓာကိုယ်တစ်ခုလုံးမှာဆံပြားတို့လက်သေးတို့အဲ့နေရာလွှဲရင်ကြံတဲ့နေရာတွေကအကုန်လုံးကာယအကြည်ဓာတ်ပြန့်နှံ့တယ်အဲ့ဒီကာယအကြည်ဓာတ်နဲ့အပြင်က မာသဘောပျော့သဘောဆိုတဲ့အဲ့ဖောဓပတ်ဓာတ်နဲ့သွားပြီးတော့အတွေ့အထိဓာတ်နဲ့အပြင်းဟာနဲ့အမာဓာတ်တစ်ခုအပျော့ဓာတ်တစ်ခုနဲ့နော်အဲ့ဒါနဲ့သွားပြီးတွေ့ထိလိုက်အဲ့တွေ့ထိလိုက်တဲ့အချိန်မှာမှအဲ့မှာတောင်သဘောတင်းသဘောဆိုတာခန္ဓာကိုယ်ကဖြစ်ပေါ်လာတယ်နော်အဲ့ဒီဖြစ်ပေါ်လာတဲ့ဟာကိုမှသွားပြီးတော့သိရတယ်နော်ဒါခန္ဓာကိုယ်ကာယပေါ်မှာမနှောနဲ့ဓမ္မာတဲ့နော်ကိုယ့်ရဲ့တာအာယုံသမီးအာယုံဆိုတဲ့အာယုံဓမ္မာယုံနော်အဲ့ဒီအာယုံတွေကိုစိတ်ကလေးကသွားသွားပြီးတွေးတာ အဲ့ဒါကိုနောက်ကသွားသွားပြီးတော့ပြင်းပြသိတယ်တွေးသိစိတ်လေးနော်မနှောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာတွေးသိစိတ်လေးပေါ်တယ်ကြံသိစိတ်လေးပေါ်တယ်ဆိုတော့အဲ့ဒါကဘာကြောင့်ပေါ်လာရလဲဆိုတော့မျက်စိနားနာလျှာကိုမနှောဆိုတာဒီရလို့မြင်ရတာကြားရတာနားရတာစားရတာတွေးထိရတာ ကြံတွေးရတာပါခန္ဓာ၅ပါးရလာလို့ မျက်စိနာနာလျာကိုမနောပါခဲ့ရအဲ့ဒီပါလာသည့်အတွက်ဦးဇနောဒကာဒကမတွေမျက်စိကနေအဆင်းကိုမြင်ရတာနားနဲ့အတန်ကြားရတာကဲအဲ့တော့ဦးဇနောအခုခန္ဓာ၅ပါးသောတော်ပြောသလိုဟိုအတိတ်ဘဝအနေမှာပါလာတဲ့ခန္ဓာ၅ပါးကအတိတ်ဘဝအကြောင်းကြောင့်နော်ဟိုပါလာတယ်ဆိုတာတခါတည်းဟိုဒီခန္ဓာကြီးရဲ့ဒီပြေးနေတာကိုပြောတာပုံအတိတ်အကြောင်းကြောင့် ဟိုဘက်ကယုတ်တရားရောနန္တရားရောဒီဘဝရောက်တာဟာဘာတစ်ခုမှကိုသူတို့ကတွဲပါလာတာမရှိဘူးယုတ်ကလည်းဟိုဘက်ပါအကုန်ထားခဲ့ရပြီနန်ကလည်းအကုန်လုံးဖြစ်ချုပ်ဖြစ်ချုပ်အကုန်သွားပြီလက်ဖြောက်တစ်ချက်ဒီဂရေတသိမ့်ဖြစ်နေတဲ့နန်စိတ်မှာဒီဘက်ကိုဘလို့မှပါလို့မရဘူးဒါလောက်မြန်နေတဲ့ဟာဒါပေမဲ့ဖြစ်စဉ်ကြီးကမြန်လွန်းအားကြီးတော့အော်ဟိုဘောကလည်းဒီစိတ်ပဲဘာလို့လဲဆိုတော့ဒီမှာအခုမီးအောင်ကြည့်တော့ဒီမီးပဲကိုကမြင်နေရတာလေတစ်စက္ကန့် အတွင်းမှာသူ့အကြိမ်ပေါင်းဘလောက်ပြက်ပြက်ပြီးတော့ရှင်းတဲ့နောက်နဲ့ဖြစ်ပြတယ်ကိုကမမြင်တာကိုအခုစိတ်ကလည်းအဲ့တိုင်းဂရေတသိမ့်ဖြစ်ပြနေတဲ့စိတ်ကြီးကအစင်ကြီးကမြန်လုံးအားကြီးတော့ဖြတ်ဆိုဟိုကသေးတာနဲ့သုတိဖြစ်တာနဲ့ပရိသန္တိကလာပြီးဆက်သွားတော့ဩယုတ်ကြီးရတာပြောင်းတာဟာဒီနံလေးကကြံတယ်လို့သွားပြီးယူရင်အဲ့ဒါဒိဋ္ဌိအဲ့ဒီနံလေးကလည်းသူကလုံးဝအဝါဖြစ်နေတာဖြစ်ပြီးပြက်နေတာဒီအထိမပါဘူးအဲ့တော့အတိတ်ဘဝကယုတ်နံတွေကအတိတ်ဘဝမှာချုပ်ခဲ့ပြီးပစ္စုပန် ယုတ်နံနေဒါပေမဲ့အဲ့မှာပြုတ်ထားတဲ့ကံစေရနာသင်္ခါရတွေကြောင့်ဦးဇင်းတို့ကအခုလူဖြစ်တယ်ကောင်းတဲ့ကံတွေလောက်ခဲ့လို့ဆိုတဲ့ကံမြန်သွားလောက်ခဲ့ရင်ခွဲတို့ကြက်တို့ငှက်တို့တိလိษံတို့သွားဖြစ်ရအခုတော့ကောင်းတဲ့အတိတ်ကံတွေပြုတ်ခဲ့လို့လူဖြစ်တယ်လူဖြစ်တဲ့အထက်မှာလည်းကြည်အောင်ဒီလိုတရားတွေနာနိုင်တဲ့ပုံကိုမျိုးကျင့်နိုင်တဲ့ပုံကိုမျိုးလာဖြစ်တာတဲ့အင်မတန်မှဘုံကံကြီးလို့ ဒီဝိပဿနာတရားတွေဆိုတာနာဖို့လည်းခဲရင်နဲ့ဟောဖို့လည်းခဲရင်နဲ့ကြင့်ဖို့လည်းခဲရင်နဲ့ဒီတရားတွေကိုနားလည်အောင်သဘောပေါက်အောင်ဆိုတာကမနှဲလို့ယူရတာအဲ့တော့ဓာရီပေါ်မှာကြင့်နိုင်တယ်ကြိုးစားနိုင်တယ်ပွားများနိုင်တယ်အားထုတ်နိုင်တယ်ဆိုတာဥစဉ်တော်တရားတော်မတွေအဲ့ဒါတာမန်ဘုံကံမဟုတ်အတိတ်ကပြုတ်ခဲ့တဲ့ကုသိုလ်ကံအချိန်အားကြီးလွန်းလို့ကိုဒီဘဝမှာဒီအလုပ်တွေကိုလုပ်နိုင်တာဒီအလုပ်တွေလုပ်နိုင်တာเนาะအဲ့ဒါကြောင့်မို့အတိတ်ကကုသိုလ်ကံအချိန်ကြောင့် ဒီဘဝယုံနာနှစ်ပါးခန္ဓာ၅ပါးအဲ့ဒါကရခဲ့တာအဲ့ဒါကအတိတ်ကြောင့်အတိတ်ကကံတရားတွေကြောင့်ဒီဘဝရခဲ့တာ အခုပြောမဲ့ဥပါဒာနဲ့ခန္ဓာ၅ပါးကြတော့အခုဦးဇင်းတို့ပုထုဇဉ်နေဖြစ်နေတာအဲ့ဒီဥပါဒာနဲ့ခန္ဓာ၅ပါးကိုအခုရှင်းတော့မှာမို့เนาะဒါကြောင့်မို့အစပြောလာတာအခုကအစပြောကပြောတာပြောတာတဏှာရဲ့ပြည့်ကဏ္ဍနေလိုက်ဟုတ်လားအစပြောတော့ရှိသေးတယ်เนาะ နားလည်အောင်လို့ဦးဇင်းတို့တရားတော်မတွေအဲ့တော့ဟုတ်ပြီ မျက်စိနဲ့အဆင်းနဲ့တိုက်လိုက်တဲ့အခါကျတော့ဥပါဒာနခန္ဓာဘလို့ဖြစ်သွားလဲဆိုတော့ကဲဥပမာရှေ့ကနွားကြီးတကောင်ကိုမြင်လိုက်မယ်အဲ့ဒီနွားတကောင်ရှေ့ကပေါ်လာကိုရှေ့နွားတကောင်ကဖြတ်ကိုကလည်းမျက်စိကအကြည်ဓာတ်ကရှိတယ် မျက်စိကလည်းကမ်းမနေဘူးမျက်စိအကြည်ကလည်းရှိတယ်ကိုမျက်စိရှေ့မှာပဲအဲ့နွားကြီးကလည်းရောက်လာရောက်လာတဲ့အခါကျတော့မျက်စိအကြည်အဲ့ဒါကယုတ်တရားရှေ့ကမြင်ရတဲ့အဆင်းနွားကြီးဆိုတာလေယုတ်တရားအဲ့ဒါအဆင်းယုတ်နော်အဆင်းယုတ်ရဲ့မျက်စိအကြည်ယုတ်ရဲ့အဲ့ဒီယုတ်နှစ်ခုတိုက်တာအဲ့ဒီယုတ်နှစ်ခုကိုခန္ဓာဖွဲ့လိုက်တော့ဗာလဲ ရူပခန္ဓာ။အိုးအစင်းနွားကြီးကလည်းရူပခန္ဓာပဲမျက်စိကလည်းရူပခန္ဓာပဲအဲ့ဒီတော့အတွင်းရုပ်နဲ့အပြင်ရုပ်ရုပ်နှစ်ခုတိုက်တာ။နော်အတွင်းရုပ်အပြင်ရုပ်ရုပ်နှစ်ခုထိခိုက်လိုက်တဲ့သဘောလေးတိုက်ဆိုင်လိုက်တဲ့သဘောလေးနော်သဘောလေးအဲ့ဒီသဘောလေးပေါ်လာတဲ့သဘောလေးနော်အဲ့ဒီဟာဒီအဲ့ဒီနှစ်ခုဒီရုပ်သဘော အဲ့ဒါကိုခန္ဓာဖွဲ့တော့ရူပခန္ဓာကဲအဲ့ဒါကိုစိတ်ကအဲ့ဒီအာယုံကိုနွားရဲ့အာယုံကိုမြင်လိုက်တာနဲ့တပြိုင်နက်တည်းစိတ်ကအဲ့ဒီပေါ်မှာသွားပြီးတော့ညွတ်တယ်တဲ့မြင်လိုက်တာနဲ့အော်ဒါနွားရဲ့အပေါ်မှာသွားပြီးတော့ညှို့လိုက်တာစိတ်ကလေးကသွားညှို့တာညှို့တတ်တာပဲရှိတယ်နော်အဲ့ဒီနွားပေါ်လာတဲ့အာယုံလေးပေါ်မှာစိတ်ကညှို့တယ်သူကလောဘလည်းမဖြစ်သေးဘူးဒေါသလည်းမဖြစ်သေးဘူး ဒါနွားလို့လည်း तू တင်ညာမပေးသေးဘူးနော်ကောင်းတယ်ဆိုးတယ်လို့လည်းမခံစားသေးဘူးနာရက်တဘာဝကနာရက်တဘာဝက तू ကဘာလဲပေါ်လာတဲ့အာယုံကို तू ကညှို့လိုက်မှာပဲအစင်းအာယုံပေါ်ရင်သွားပြီးတော့ညှို့လိုက်တာအဲ့ဒီညှို့လိုက်တဲ့နာမ်သဘောလေးကိုခန္ဓာဖွဲ့ထားတော့ဝိညာဉ်နဲ့ခန္ဓာဆိုတော့ဟောရူပခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာခန္ဓာနှစ်ပါးရပြီအဲ့ဒီဟာကိုညှို့ပြီးတဲ့အခါကျတော့ အဲ့ဒီနွားရဲ့အပေါ်မှာသွားပြီးတော့အာယုံကညှော့လိုက်ပြီဆိုတာနဲ့အဲ့ဒီပေါ်မှာဟောကိုကကောင်းတယ်ဆိုးတယ်သွားပြီးတော့ခံစားမှုလေးသွားဖြစ်တာဟာဒီနွားလေးကစိတ်ထဲမှာကိုကဒါလေးကိုမြင်နေပြီးတော့လှလိုက်တာလို့ကိုစိတ်ကသွားပြီးတော့မြင်လိုက်တယ်ဆိုရင်ဟောအဲ့ဒါလေးပေါ်မှာဒုက္ခဝေဒနာဖြစ်ပြီကိုမကြိုက်တဲ့အစင်နွားတန်တန်ကြီးဆိုရင်ဒုက္ခဝေဒနာဖြစ်သွားပြီ တာမန်ဖာတိဘာသာပဲဒီတိုင်းပဲဆိုရင်ဥပ္ပခဝေနာဖြစ်သွားပြီနော်အဲ့တော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဆိုဥပ္ပခလို့ပြောတာအဲ့ဒါကိုဖာတိဖာသာလို့ပြောလိုက်တာနော်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်လို့နော်အဲ့ဒီလိုလေမြင်မြင်ကမတ်တက်လေးမှာသူ့အနေနဲ့သူဖြစ်နေတာအဲ့ဒါဥပ္ပခသဘောလေးလို့ပြောလိုက်တာအဲ့တော့ဥပ္ပခဝေဒနာဆိုတဲ့နွားရဲ့အပေါ်မှာသွားပြီးဝေဒနာ၃မျိုးသွားဖြစ်တယ်ဝေဒနာကတော့သူကသူတစ်မျိုးဖြစ်ခြင်းဖြစ်မယ်နှစ်မျိုးဖြစ်ခြင်းဖြစ်မယ်ပေါ့ဒါကိုက နှစ်သက်ရင်ဒုက္ခဝေဒနာဖြစ်မှာမနှစ်သက်ရင်ဒုက္ခဝေဒနာဖြစ်မယ်တာမန်အပြည့်ဆိုဥပေက္ခဝေဒနာဖြစ်မယ်လို့ပြောကြင်လို့နော်အဲ့တော့အဲ့ဒီနွားကိုမြင်လိုက်တာနဲ့ဦးဇင်းတို့ဒကာတော်မတွေအဲ့ဒီမှာဝေဒနာခန္ဓာဖြစ်သွားပြီနော်မြင်လိုက်တာကညှို့လိုက်တာကဝိညာဉ်နဲ့ခန္ဓာနော်ဝိညာဉ်နဲ့ခန္ဓာအဲ့ပေါ်မှာခံစားလိုက်တာကဝေဒနာခန္ဓာကောင်းတယ်ဆိုတယ်လို့ခံစားမှာအဲ့ဒီကနေပြီးတော့ ဒါကတော့နွားကြီးပါကွာဒါကတော့အဖြူကြီးပါကွာဒါကတော့အမဲကြီးပါကွာဂျိုကြီးနဲ့နော်ဟာဒီကောင်ကနွားကအဖြူအမဲစัจ जा နွားထီနွားမဆိုပြီးတော့တင်ညာပေးတာဒီတင်ညက်ခန္ဓာမျက်စိနဲ့အစင်းနဲ့တိုက်လိုက်လို့ပေါ်လာတဲ့အဲ့ဒီပေါ်မှာနော်ပေါ်လာတဲ့သဘောပေါ်မှာခံစားမှုပေါ်လာတဲ့အဲ့ဒီခံစားမှုရဲ့အပေါ်မှာ နွားကြီးအပေါ်မှာသွားပြီးတော့တင်ညာပေးတယ်နွားထီလို့ပေးမယ်နွားမလို့ပေးမယ်အဖြူလို့ပေးမယ်အမဲလို့ပေးမယ်နော်ဂျိုးရှိတယ်အစရှိတဲ့ဖြင့်တင်ညာတွေအကုန်ပေးတာအဲ့ဒီနွားလို့တင်ညာပေးလိုက်တာအဲ့ဒါကတင်ညက်ခန္ဓာဒါနွားတကောင်ကိုမြင်တာနဲ့ခန္ဓာ၄ပါးရပြီနော်အဲ့ဒီနွားကြီးအပေါ်မှာကိုနှစ်သက်တော်ဆွဲလန်းတယ်မနှစ်သက်တော်ဒေါသဖြစ်တယ် အဲ့ဒီမှာနောက်ကနေမှဖြစ်ပေါ်လာတဲ့အဲ့ဒီသဘောတွေရဲ့အပေါ်မှာနှစ်သက်တော်တဏှာနော်နှစ်သက်တာနွားလေးပေါ်မှာဟာလှလိုက်တာဒီနွားလေးဟောနှစ်သက်သွားပြီတဏှာဟာငါနွားကွာငါလိုချင်တယ်ဟောဒိဋ္ဌိနော်မကြိုက်ဘူးဟဲ့ဆိုတော့ဒေါသဒိဋ္ဌိတို့ဒေါသတို့ လောဘတို့မောဟတို့နောက်က ဖြစ်ပေါ်သွားတာဒီသင်္ခါရခန္ဓာ ကဲအဲ့တော့နွားတကောင်ကိုမြင်လိုက်တာနဲ့ခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်သွားပြီနွားတကောင်ကိုမြင်လိုက်တာနဲ့တပြိုင်နက်တည်းခန္ဓာ၅ပါးလုံးကြီးဖြစ်ပြီးပြတ်သွားတာကိုဦးဇင်းတို့အာလုံးပုထုဇဉ်တွေမြင်လိုက်လားသိလိုက်လားဆိုမသိလိုက်ဘူးတဲ့အဲ့ဒါဘာကြောင့်လဲအဝိဇ္ဇာအမှောင်ဖုံးထားလို့ ယုံမှမသိဘူးတဲ့နာမှလည်းမသိလိုက်ဘူးတဲ့ခန္ဓာ၅ပါးလည်းမသိလိုက်ဘူးတဲ့။အော်ဒီနွားကိုမြင်လိုက်တဲ့တစ်ချက်လေးမှာရှေ့ကဒီမျက်စိရှေ့မှာနွားကိုပေါ်လာလို့တစ်ချက်လေးမြင်လိုက်တဲ့အချိန်မှာနော်ရူပခန္ဓာဝေဒနာခန္ဓာဝိညာဏခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဆိုပြီးတော့ခန္ဓာ၅ပါးကြီးဖြစ်ပြီးပြည့်သွားပြီ။ အဲ့ဒီခန္ဓာ၅ပါးဖြစ်ပြက်သွားတဲ့အထဲမှာစောစောကတဏှာနဲ့ဒိဋ္ဌိမပါဘူးလားပါတယ်အဲ့ဒီတဏှာနဲ့ဒိဋ္ဌိနဲ့အစင်ယုတ်ကြီးကိုစွဲတယ်နော်အခုနန္တရားတွေကိုပေါ်မှာငါမြင်တယ်လို့စွဲတယ်ငါခံစားတယ်လို့စွဲတယ်ငါမှတ်သားတယ်လို့စွဲတယ်အဲ့ဒီလိုတဏှာအဖြစ်ဒိဋ္ဌိအဖြစ် ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ရဲ့အပေါ်မှာစွဲလန်းလို့အဲ့ဒါကို ဥပါဒာနခန္ဓာကဲမှတ်မိပြီလားဥပါဒာနခန္ဓာဆိုတာအခုခန္ဓာ၅ပါးကြီးအပေါ်မှာသောတော့ကသင်္ခါရခန္ဓာအမျိုးပေါင်း90ထဲမှာဒိဋ္ဌိနဲ့တဏှာနှစ်မျိုးပဲဆွဲထုတ်တာနော်ကြံတဲ့ 40နဲ့8မျိုးအဲ့ဒါမှာကြံသေးတယ်သင်္ခါရခန္ဓာကအဲ့ဒီဆွဲလန်းခံရတဲ့ခန္ဓာ၅ပါးအပေါ်မှာဒိဋ္ဌိနဲ့တဏှာနဲ့ဆွဲလန်းလိုက်လို့အဲ့ဒါကိုဥပါဒာနခန္ဓာလို့ခေါ်တယ်အဲ့ဒါကဘသူကဆွဲတာအဲ့ဒါပုထုဇဉ်ကမျက်စိကနေနွားကိုမြင်လိုက်တာနဲ့အဲ့ဒါခန္ဓာ၅ပါးလုံးဖြစ်ပြီးတော့ဥပါဒဏ်နေဆွဲသွားတာကိုပြောတာအရိယာကကျတော့ဒိဋ္ဌိနဲ့တဏှာနဲ့ဖြုတ်ထားပြီးရင် तू ကကျတော့ အရိယာကျတော့နွားမြင်မြင်တာမြင်ကမတ္တပဲသူကခန္ဓာ၅ပါးတော့ဖြစ်သွားတယ်နော်ဒါပေမဲ့အရိယာပုဂ္ဂိုလ်ကအဲ့ဒီပေါ်မှာဥစဉ်တို့ပြိဿသမုပ္ပါလယ်နီးမလယ်တော့ဘူးဥစဉ်တို့ပုထုဇဉ်တွေကနွားကိုမြင်လိုက်ရင်လည်းခန္ဓာ၅ပါးဟောခွဲကိုမြင်လိုက်ရင်လည်းဒီတိုင်းပဲမျက်စိအကြည့်ရဲ့ဟိုကခွဲဆိုတဲ့ယုတ်တရားရဲ့ဟောရူပခန္ဓာယုတ်နှစ်ခု အဲ့ဒီရူပခန္ဓာဆိုတဲ့ယုတ်နှစ်ခုတိုက်ဆိုင်လိုက်တဲ့အခါမှာမြင်သိသိပေါ်တာအဲ့ဒါဒီဝိညာဉ်နဲ့ခန္ဓာအဲ့ဒီဝိညာဉ်လေးပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားတာဟောဝေဒနာခန္ဓာဟာဒါတော့ခွေးလေးအဖြူလေးกว่าအမဲလေးกว่าဒီခွေးလေးကဘာခွေးညာခွေးဆိုပြီးတော့တင်ညာပေးတာကတင်ညာခန္ဓာအဲ့ဒီပေါ်မှာဆွဲလန်းသွားတာနော် ဥပါဒံသင်္ခါရခန္ဓာအဲ့သင်္ခါရခန္ဓာထဲမှာအဲ့မှာဥပါဒံပါသွားပြီနော်ဒိဋ္ဌိနဲ့တဏှာနဲ့ပါသွားပြီသင်္ခါရခန္ဓာဖြစ်ပြီဟဲ့ဆိုတာနဲ့တပြိုင်နက်တည်းပုထုဇဉ်ကဒိဋ္ဌိနဲ့တဏှာနဲ့ပါပြီပါပြီဆိုတာနဲ့အဲ့ဒါခန္ဓာ၅ပါးပေါ်မှာဥပါဒာနဲ့ခန္ဓာကြီးဖြစ်ပြီလို့ဒါမှတ်ပြီးတော့အဲ့တော့ဦးဇင်းတို့ကဒါမျက်စိနဲ့အစင်းနဲ့မြင်တိုင်းမြင်တိုင်းမှာအဲ့ဒီဥပါဒာနဲ့ခန္ဓာဖြစ်ပြီးတော့တန်တရာကြီးလဲလို့ သေကာနာနီကြတော့တရားကိုအခုရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးခန္ဓာ၅ပါးလို့လည်းမသိဘူးဖြစ်တယ်လို့လည်းမသိဘူးပြက်တယ်လို့လည်းမသိတဲ့ပုဂ္ဂိုလ်ဒီဘလောက်ကြောက်စရာကောင်းလဲဆိုသေကာနာနီကြတော့ကဲအဲ့ခွေးရုပ်ကကိုကအခုအပြင်မှာခွေးရလည်းမြင်ဘူးနေတာသေကာနာနီကြတော့ကိုအာယုံနဲ့မှာအဲ့ဒီခွေးတန်လေးကကြားရင်ကြားမယ်ဒါမှမဟုတ်ရင်ခွေးဖြစ်ရမယ့်ပုဂ္ဂိုလ်အဲ့ခွေးအာယုံလေးပေါ်လာ အာယုံလေးပေါ်လာတော့ခွေးရဲ့အာယုံလေးစိတ်ထဲမှာပေါ်လာတော့အတန်ကြားရင်လည်းကြားမယ်ခွေးအာယုံပေါ်ရင်လည်းပေါ်လာမယ်ကြားကြားအာယုံပေါ်ပေါ်ခွေးဆိုတော့ကိုကအရင်သိခဲ့တယ်အဲ့ဒီခွေးကြီးအပေါ်မှာဥပါဒံဖြစ်သွားတယ်ဒီခွေးဟာယုတ်တရားနံတရားယုတ်နံအစုပါလားခွေးလို့ပြောတဲ့ဒီဟာကခန္ဓာ၅ပါးကြီးအစုဝေးပါလားဒါဟာယုတ်တရားနံတရားပါလားလို့ ယုံနာလည်းမသိလိုက်ဘူးတဲ့နော်ခန္ဓာ၅ပါးလို့လည်းမသိဘူးတဲ့အဲ့ဒီခွေးဆိုတဲ့အစင်းမြင်ပြီးရင်မြင်တဲ့အစင်းဟာမြဲသလားမမြဲဘူးလားကြည့်လိုက်အစင်းလေးရှေ့ကကြည့်ပြီးမြင်ပြီး ပြက်သွားတာအဲ့ဒီဖြစ်ပြီးပြက်သွားတဲ့အနိစ္စသဘောဖြစ်ချင်းပြက်ချင်းကိုလည်းမသိလိုက်ဘူးတဲ့ကဲအဲ့ဒီမသိလဲမသိလိုက်ရောအဲ့ဒီမှာတရားအထုတ်မထားတဲ့ပုဂ္ဂိုလ် နော်သေးသေးချာချာဒါသိမထားတဲ့ပုံကခွေးမြင်တော့အဲ့မှာခွေးပဲသွားဆွဲလိုက်တာအဲ့ခွေးလေးပေါ်မှာသွားပြီးအဲ့ဥပါဒံလဲကတ်လဲကတ်လိုက်ရောသေလဲသေရောအဲ့ဒီပုံကိုခွေးသွားဖြစ်တယ်ဥပါဒာနပစ္စယဘဝတဲ့ဥပါဒံကြောင့်ဘဝရတာနော်အဲ့တော့သားမြင်တယ်ရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးမျက်စိအကြည့်ရုပ်တရား ဟိုကသားဆိုတဲ့အဆင်းရုပ်တရားဩမျက်စိအကြည်နဲ့သားဆိုတဲ့အဆင်းရုပ်နဲ့ဒီရုပ်နှစ်ခုတိုက်လို့မြင်သိသိပေါ်ရတာဩဒါရုပ်နဲ့နာနဲ့ပဲရှိပါလားသွားပြီးသိလိုက်တာကလည်းနန္တရားတက်တက်နော်မြင်လိုက်တဲ့ဒီအဆင်းရုပ်လေးကလည်းတက်တက်ဒီအဆင်းရုပ်လေးကသူ့တဘာဝတက်တက်ကိုပြောတာအဲ့ဒီညှို့တတ်တဲ့နာလေးကလည်းသူ့အတူသွားညှို့တတ်တာဒါဟာယုံနဲ့နာပဲရှိတယ် ခန္ဓာ၅ပါးထက်ခွဲဩဒီပေါ်မှာသားလေးပေါ်မှာသွားပြီးတော့သိအတန်လေးကြားလိုက်တာနဲ့မြင်လိုက်တာနဲ့သူ့ပေါ်မှာသွားပြီးခံစားလိုက်တယ်ဝေဒနာဝေဒနာခန္ဓာအဲ့ဒါလေးပေါ်မှာသားလို့တင်ညာပေးရင်တင်ညာခန္ဓာဟိုဘက်မှာဆွဲလန်းသွားရင်တခါတဲ့ခန္ဓာဩခန္ဓာပရိစ္ဆသမုပ္ပါကြီးလဲသွားပြန်ပါလားခန္ဓာ၅ပါးကြီးသားကိုမြင်လိုက်တာနဲ့တစ်ချက်လေးမြင်လိုက်တာနဲ့ခန္ဓာ၅ပါးဥပါဒณะခန္ဓာတွေဖြစ်ပြီနော်သမီးကိုမြင်လိုက်ရင်လည်းခန္ဓာ၅ပါး ကိုယ်ကိုမြင်လိုက်ရင်လည်းခန္ဓာကားပါနော်အဲ့ဒီတော့ဘာကိုမြင်မြင်မျက်စိနဲ့အစင်းနဲ့တိုက်တိုက်တိုက်တိုက်တိုက်တိုက်မှာဥဇဏတော်ဒကာဒကမတွေမြင်တိုင်းမြင်တိုင်းမှာရုပ်လို့လည်းမသိနာမ်လို့လည်းမသိခန္ဓာ၅ပါးလို့လည်းမသိအဲ့မြင်တဲ့သဘောတွေဟာမြဲသလားမျက်စိအကြည့်နဲ့အစင်းနဲ့တိုက်လိုက်တယ်တိုက်လိုက်တဲ့အချိန်မြင်လိုက်တယ်ကဲအခုအနီရောင်လေးမြင်တယ်နောက်ထပ်တစ်ခါဘဲကြည့်လိုက်အမဲရောင်ဖြစ်သွားရင်အနီရောင်မြင်တဲ့ဟာရှိသေးလားမရှိတော့ဘူး အပြင်ကရုပ်အစင်တွေကလည်းပြောင်းပြောင်းပြောင်းပြောင်းမြင်နေရတယ်ကိုယ့်ရဲ့မျက်စိအကြည့်ကလည်းတစ်မျိုးပြီးတစ်မျိုးပြောင်းနေတာအဲ့ဒီတော့မျက်စိအကြည့်ကလည်းပြောင်းနေတယ်အစင်းရုပ်တွေကလည်းပြောင်းနေတယ်အော်ရုပ်တဘာဝဟာဘာလဲရုပ်တဘောဆိုတာဖောက်ပြန်ပြောင်းလဲတတ်တာမျက်စိကလည်းတစ်မျိုးပြီးတစ်မျိုးမြင်နေရတာပဲအမဲမြင်လိုက်အဖြူမြင်လိုက်အစိမ့်မြင်လိုက်အဝါမြင်လိုက်ဟိုကရုပ်အစင်းတွေကလည်းအမျိုးမျိုးပြောင်းနေတာ အဲ့တော့ရုပ်ရဲ့သဘောဟာ ပြောင်းလဲနေတဲ့သဘောပဲရှိတယ်အဲ့ဒီပြောင်းလဲနေတဲ့ရုပ်မှာငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးလို့ရှုလိုက်ရင်ဒိဋ္ဌိပြုတ်တယ်နော်ငါကိုငါဟာငါဥစ္စာမရှိဘူးရုပ်သဘောဟာပြောင်းလဲနေတတ်တာအဲ့ဒီရုပ်ရဲ့ပြောင်းလဲခြင်းသဘောကို အနေစာပြောင်းလဲနေတယ်ဆိုတာဒကာတော်မတို့သေချာပြန်ကြည့်တာမြဲသလား ပြောင်းနေပါပြီဆိုမှတော့မမြဲလို့ပြောင်းတာအဲ့ဒါကြီးကိုနေစာလို့သွားယူရင်မှားပြီဟိုကပြောင်းနေတာကမမြဲလို့ပြောင်းနေတာအဲ့ဒီပြောင်းလဲနေတဲ့သဘာဝကအနေစာအနေစာအနေစာနဲ့ရွတ်ရမှာမဟုတ်ဘူးတဲ့အဲ့ဒီရုပ်ရဲ့ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောဟာအော်ရုပ်သဘောဟာဖြစ်ချင်းပြက်ချင်းသဘောဆိုတာလေးကိုဘာနဲ့လောက်ရမှာလဲယရာပညာရပတ္တတိတဲ့ဉာဏ်နဲ့မြင်အောင်ကြည့်တယ် ဟိုကရုပ်လေးပြောင်းသွားတဲ့သဘောလေးကိုဘာနဲ့မြင်အောင်ကြည့်ရမှာလဲဉာဏ်နဲ့မြင်အောင်ကြည့်တဲ့ဟောရုပ်ကပြောင်းနေတာမျက်စိအကြည့်ရုပ်ကလည်းပြောင်းတာဟိုကအဆင်းရုပ်ကလည်းပြောင်းတာအဲ့ဒီရုပ်နှစ်ခုပြောင်းလဲတဲ့သဘောကဩဒီရုပ်နဲ့ဒီနာဟာပြောင်းလဲနေပါလားလို့ဟောပြောင်းလဲခြင်းအဲရုပ်ရဲ့ပြောင်းလဲခြင်းသဘောအရင်ကြည့်လိုက်မျက်စိအကြည့်နဲ့အစိမ့်ရုပ်နဲ့ဒီရုပ်သဘောနှစ်ခုလုံးဟာအပြင်ရုပ်အတွင်းရုပ် ဒါကြောင့်မို့ရုပ်တွေကိုမြတ်စွာဘုရားနူညံတဲ့ရုပ်တိမ်မွေးတဲ့ရုပ်အဝေးရုပ်အနီးရုပ်ဖရာကတော့အကုန်ဟောတာပဲအဲ့တော့ဦးဇင်းတို့ကတော့အခုအပြင်ရုပ်နဲ့အတွင်းရုပ်ဒီနှစ်ခုလောက်ကိုပဲမြင်အောင်ကြည့်လိုက်ကိုယ့်ရဲ့မျက်စိအကြည့်နားကြည့်ရှားကြည့်ကိုယ်ကြည့်ဒါအတွင်းရုပ်တွေအစင်းတို့အတန်တို့အနံ့တို့အရသာတို့ဆိုတာအပြင်ရုပ်တွေအဲ့ဒီရုပ်နှစ်ခုဟာမြင်တဲ့ရုပ်နှစ်ခုကိုကြည့်လိုက်စမ်းတဲ့အဲ့ဒီမျက်စိအကြည့်ရုပ်ကလည်းမမြဲဘူးမမြဲလို့အဲ့ဒါကိုအနိစ္စ အပြင်ကအဆင်းရုပ်ကလည်းမြဲသလားမမြဲဘူးအဲ့ဒါဒီအနေစာဘာလို့လဲဖြစ်ပြီးပြည့်နေရလို့အဲ့ဒီဖြစ်ချင်းပြည့်ချင်းနဲ့ပြည့်နေတဲ့ရုပ်တဘာဝကိုအဲ့ဒီပြောင်းလဲနေတဲ့သဘောကြီးကိုအဲ့ဒါကိုအနေစာလို့ခေါ်တာနော်အနေစာလက္ခဏာဆိုတာနော်တခါတည်းအဲ့ဒီမှာရုပ်တဘာဝတွေပြောင်းလဲနေတာကိုမြင်အောင်ကြည့်တာနော်ရုပ်တဘာဝတွေပြောင်းလဲတဲ့သဘော အဆင်းတွေကလည်းပြောင်းလဲနေတဲ့သဘောတွေဟောတစ်ခုပြီးတစ်ခုပြောင်းပြောင်းပြောင်းပြောင်းမြင်နေရတဲ့သဘောတွေဟာအော်အနိစ္စပါလားလို့ဟောရုပ်ရဲ့အပေါ်မှာအနိစ္စကိုမြင်အောင်လဲရှုလိုက်ရောအဲ့ဒီရုပ်ပေါ်မှာမြဲတယ်ခိုင်ခန့်တယ်တည်တတ်တယ်ဆိုတာကြီးပြုတ်သွားတယ်မမြဲတဲ့ဒီရုပ်အစိုးမရတဲ့ဒီရုပ်ကြီးဟာမြတ်စွာဘုရားချစ်သားတော်မင်းတို့ကိုယ်ပိုင်မှမဟုတ်တာတဲ့သူကသူပြောင်းလဲနေတာကြီးမြင်အောင်ကြည်စမ်းတယ်နော် အဲ့ပြောင်းလဲနေတာကြည့်တာဩရုပ်သဘောအစဉ်ကြီးတာပြောင်းနေပါလားပြောင်းနေပါလားဆိုတော့ရုပ်ရဲ့အနိစ္စလက္ခဏာမြင်ပြီဟုတ်ပြီရုပ်နိစ္စတော့တွေ့ပြီရုပ်နိစ္စတွေ့ရင်ကဲနာနိစ္စကြည့်အောင်အဲ့ဒီအစင်းရုပ်လေးကိုနာငါသွားသွားပြီးမညှို့ဘူးလားตาအာယုံလေးตาလေးကရှေ့ရောက်လာရင်ตาကိုသွားပြီးတော့စိတ်ကလေးကညှို့လိုက်ပြီးသမီးပေါ်လာရင်သမီးလေးကိုသွားညှို့တယ် ခွဲပေါ်လာရင်ခွဲရုပ်လေးကိုသွားညွတ်တယ်နွားပေါ်လာရင်နွားရုပ်လေးကိုသွားညွတ်တယ်ဆိုတော့အာယုန်နေပေါ်တိုင်းပေါ်တိုင်းမှာ ပြောင်းပြောင်းပြောင်းပြောင်းညှို့ရတဲ့နန္တရားအဲ့ဒီနန္တရားကရောမြဲသလားအဲ့ဒီနန္တရားကလည်းပေါ်ပြီး तू ကသွားသိလိုက်တယ်သိပြီး तू ကပြက်ရတာဘာမှ तू ကကြာကြာနေလို့မရဘူးเนาะအစိမ့်ယုတ်ကပူတာအဲ့မှာသားပေါ်ရင်သားအယုံသွားညှို့လိုက်တာ သမီးအာယုံကပေါ်လာရင်သမီးအာယုံသွားညှို့တာခွေးမြင်ခွေးသွားညှို့လိုက်ပြန်တာအဲ့ဒီညှို့တတ်တဲ့နန္တရားကလည်းမြဲသလားမမြဲဘူးအဲ့ဒီညှို့တတ်တဲ့နန္တရားကရုပ်ပေါ်တိုင်းပေါ်တိုင်းမှာပြောင်းပြောင်းပြောင်းပြောင်းပြီးတော့ညှို့နေရလို့အရာဒီအနေဆာညှို့တဲ့သဘောလေးကပြက်ပြက်ပြက်ပြက်သွားတာကိုအနေဆာလို့ပြောတာရုပ်တွေပေါ်တိုင်းပေါ်တိုင်းအာယုံတွေပေါ်တိုင်းပေါ်တိုင်းအာယုံကိုညှို့တတ်တဲ့သဘောကိုနမတိတိနာမ ညွတ်တတ်တဲ့သဘောမို့နာအစင်အာယုံပဲလဲညွတ်မယ်အလားအာယုံပဲလဲညွတ်မယ်အာယုံနေပေါ်တာမှန်သမျှကိုညွတ်မှာဒါအာယုံပေါ်ရင်လဲညွတ်မယ်ညွတ်တတ်တဲ့နန္တရားလေးကလည်းမြဲသလားကြည့်လိုက်တော့မမြဲဘူးအဲ့ဒီနန္တရားလေးကလည်းဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြီးပြက်တယ်အဲ့ဒါကိုလည်းပဲဟာဒီနန္လေးကဖြစ်ပြက်ဖြစ်ပြက်အနိစ္စအနိစ္စအနိစ္စအဲ့လိုယူရမှာမဟုတ်ဘူးတဲ့နံရက်ပြောင်းလဲပြီးတော့ ညွတ်ညွတ်သွားတဲ့သဘောလေးပျက်စီးတာလေးကိုဟောသဘောလေးကိုယရာပညာယပတ္တတိဉာဏ်နဲ့ကြည့်နေရဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့အော်ဒီနံတရားလေးကလည်းမမြဲပါလားနံလေးနဲ့ကြည့်လိုက်တဲ့အခါကျတော့ကဲဟုတ်ပြီခံစားတတ်တဲ့ဝေဒနာအဲ့ဒီသားလေးအာယုံလေးအပေါ်မှာသွားပြီးတော့ဩငါသားလေးရဲ့အပေါ်မှာဆိုပြီးတော့ဟောစိတ်ကသွားပြီးတော့ကောင်းသဘောဆိုးသဘောခံစား သားကဆုံးမမရပြောမရဆိုမရဆိုတော့ဒုက္ခဝေနာခံစားရတာပေါ့သားလေးကပြောကောင်ဆိုကောင်လိမ်မာလိုက်တာဆိုဟောဒုက္ခဝေနာလေးအဲ့ဒီတော့ဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေဒနာဆိုတဲ့အဲ့ဒီမှာပေါ်လာတဲ့အာယုံလေးရဲ့အပေါ်မှာခံစားလိုက်တာဝေဒနာအဲ့ဒီဝေဒနာလည်းမြဲလာကြည့်အဲ့ဒီဝေဒနာဆိုတဲ့နန္တရားကလည်းလုံးဝမမမြဲဘူးသူကနန္တရားဆိုတဲ့ဝေဒနာလေးကခံစားပြီးပြက်ခံစားပြီးပြက် ကောင်းတာလေးပေါ်လဲခံစားပြက်ဆိုးတာလေးပေါ်လဲခံစားပြက်အဲ့ဒီလိုခံစားခံစားပြီးပြက်ပြက်ပြက်ပြက်သွားတာလေးကိုတဲ့ဦးဇင်းတို့ဒကာဒကမတွေမြင်အောင်ကြည့်တာအဲ့တော့ဝေဒနာရဲ့အပေါ်မှာမြင်အောင်ကြည့်လိုက်တော့ဝေဒနာရဲ့သဘောကဩခံစားတဲ့သဘောစိတ်မှာပေါ်တယ်ရုပ်ကဖောက်ပြန်တယ်နာငါပြောင်းညွတ်တယ်ဒီရုပ်နဲ့ဒီနာနဲ့ဖောက်ပြန်တဲ့ပြောင်းညွတ်တဲ့အပေါ်မှာသွားပြီးတော့ခံစားလိုက်တာက ဝေဒနာ ဩဝေဒနာရဲ့သဘောကကောင်းတာလေးလည်းခံစားရတယ်ဆိုးတာလေးလည်းခံစားရတယ်ကဲခံစားတဲ့သဘောကကောင်းတာကိုတီးกว่าမကောင်းတာမလာနဲ့ဆိုပြီးတော့ထိမ့်ထားကြည့်မရဘူးခံစားပြီးဘာလို့လဲခံစားပြီးပြက်ခံစားပြီးပြက်ခံစားပြီးပြက်အဲ့ဒီခံစားပြီးပြက်ပြက်ပြက်ပြက်ပြက်ပြက်နေတဲ့သဘောလေးကိုမြင်အောင်ကြည့်တာအဲ့ဒါဝေဒနာရဲ့အနိစ္စကိုမြင်ပြီ ခံစားတဲ့သဘောလေးကောင်းတာလေးကလည်းခံစားပြတ်ပါလားဆိုးတာလေးကလည်းခံစားပြတ်ပါလားဥပ္ပခဝေဒနာအလယ်လတ်လေးကလည်းခံစားပြတ်ပါလားအဲ့ဒီလိုခံစားပြတ်တဲ့သဘောလေးခံစားပြတ်တဲ့သဘောလေးကို မြင်အောင်ကြည့်လိုက်စမ်းဝေဒနာဆိုတာမြဲတာမဟုတ်ဘူးအဲ့ဒီမမြဲတဲ့သဘောဟာအနေစာအဲ့ဒါကိုညံလေးနဲ့ကြည့်လိုက်တော့မှဩဒီဝေဒနာလေးဟာခံစားပြီးပြတ်နေပါလားခံစားပြီးပြတ်နေပါလားဆိုသိတာ အဲ့ဒီဝေဒနာကနေမှဦးဇင်းတို့အခုခံစားပြီးပြက်တယ်လို့မမှတ်လိုက်နိုင်တဲ့ပုထုဇဉ်များအရိယာတွေကတော့သူတို့မှတ်နိုင်သွားပြီသိသွားပြီပရိစ္ဆသမုပ္ပါယမလဲတော့ဘူးဦးဇင်းတို့ပုထုဇဉ်တွေကတော့လဲမှာဘယ်ဟာလဲမှာလဲဆိုအဲ့ဝေဒနာရဲ့အပေါ်မှာခံစားပြက်တယ်လို့မမှတ်နိုင်တော့သားလို့တင်ညာပေးလိုက်ပြီသမီးလို့တင်ညာပေးလိုက်ပြီခွဲလို့တင်ညာပေးလိုက်ပြီတကယ် အဲ့ဒီပေါ်မှာသွားပြီးတော့ဝေဒနာကနေပြီးတော့အဲ့ဒီပေါ်မှာသွားပြီးသင်ညာပေးလိုက်တာတဲ့သင်ညာခန္ဓာကြီးဖြစ်သွားပြီအဲ့ဒီသင်ညာကရောတဲ့ကဲမြဲသလားမမြဲဘူးလားသင်ညာကိုလည်းကြည်သားလို့သင်ညာပေးလိုက်တဲ့သင်ညာလေးကဟောသမီးလို့နောက်ထပ်သင်ညာပေးလိုက်ရင်အဲ့ဒီသားလို့သင်ညာပေးတာမရှိတော့ဘူး သားလို့တင်ညာပေးထားတဲ့ဟာလေးကလည်းဟော ခွေးဆိုတာလေးပေါ်လာရင်ခွေးလို့တင်ညာပေးလိုက်ရှိရတင်ညာပေးတာမရှိတော့ဘူးမှတ်သားတတ်တဲ့တင်ညာရဲ့သဘောတွေဟာဖြစ်ပြီးပြက်နေတာမှတ်သားတတ်တဲ့တင်ညာရဲ့သဘောတွေဟာဦးဇင်းတို့ငယ်တုန်းကဟာငါတော့ညံကောင်းတယ်စာရီဘလောက်ကြက်လို့ရတယ်ဘလောက်မှတ်မိတယ်အခုမရှိဘူးပျောက်ကုန်ပြီနော်မဲကုန်ပြီနော်တင်ရင်တင်ရင်နဲ့အခုကြောင့်နည်းနည်းလေးပြောရအောင်မှတ်မိဘူးဖျားဟော အခုစောစောအစကလေးဟောခဲ့တာတွေဒကာဓမ္မတွေပြီးတိုင်မှတ်မိလားဆိုရင်နည်းနည်းတော့ကြာမှာလေဘုရားပြောမှာမှတ်ထားတဲ့သင်ညာတွေကတဖြည်းဖြည်းရဲ့တဖြည်းဖြည်းရဲ့တထိုင်နဲ့တောင်မှမြဲရလားပျောက်နေတာဟုတ်တယ်မို့လားနော်အဲ့ဒါကြောင့်မို့သင်ညာရဲ့သဘောကလည်းအနေစာနော်သင်ညာရဲ့သဘောဟာသင်ညာတွေကလည်းမမြဲဘူးတဲ့နော်အဲ့ဒီသင်ညာရဲ့မမြဲတဲ့အနေစာကိုလည်းမြင်အောင်ကြည့်ရမယ်အဲ့ဒီကနေပြီးတော့ဟော သင်ညာတွေပေးတဲ့အပေါ်မှာကြိုက်တော့လောဘမကြိုက်တော့ဒေါသဆိုတဲ့စေတနာသင်္ခါရတွေဖြစ်ရပြီဒိဋ္ဌိတွေကပ်ရပြီလောဘတွေဖြစ်ရပြီအဲ့ဒီလောဘတို့ဒိဋ္ဌိတို့အဲ့ဓာတွေစွဲလမ်းမှုသင်္ခါရတရားတွေဖြစ်တာသင်္ခါရခန္ဓာအဲ့ဒီလောဘတွေဒေါသတွေကဖြစ်ပေါ်တာတွေရော မြဲသလားမမြဲဘူးတဲ့မျက်စိနဲ့အဆင်းနဲ့တိုက်လို့တရားမနာခင်မှာ ဟောကိုမကြိုက်တာလေးတွေဒေါသဖြစ်တာလေးတွေလည်းရှိခဲ့မယ်အခုရှိသေးလားမရှိတော့အခုစောစောကပူတယ်တောက်တယ်တင်းတယ်ဆိုပြီးတော့အဲ့ဒီအပေါ်မှာတင်ညာပဲပြီးတော့မကြိုက်တာလေးတွေလည်းရှိခြင်းရှိခဲ့မယ်အခုပြန်ကြည့်အဲ့ဒါလေးတွေလည်းမမြဲတော့ဘူးဒီခန္ဓာကိုယ်မှာတောင်သဘောတင်းသဘောပူသဘောအေးသဘောတွေအဲ့ဒါတွေကိုတင်ညာတွေပေးပြီးအဲ့ပေါ်မှာကြိုက်ရင်လောဘမကြိုက်ဒေါသဖြစ်နေတဲ့သင်္ခါရတရားတွေကလည်းပဲဖြစ်ပြီးပြဲဖြစ်ပြီးပြဲဖြစ်ပြီးပြဲအဲ့ဒါသည်အနိစ္စ လောဘတွေဖြစ်ပြီးပြတ်သွားတယ်ဒေါသတွေဖြစ်ပြီးပြတ်သွားတယ်မောဟတွေဖြစ်ပြီးပြတ်သွားတယ်အဲ့ဒီလောဘတွေဒေါသတွေမောဟတွေဖြစ်ပြီးပြတ်သွားတာကဥစဉ်တို့တရားဓမ္မတွေအနိစ္စအဲ့ဒီအနိစ္စကိုမြင်အောင်ကြည့်ရမှာတဲ့နော်အိုကွယ်အနိစ္စပကံကွယ်အနိစ္စကိုမြင်အောင်ကြည့်ခိုင်းတာမဟုတ်ဘူးတဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်အဲ့ဒီခန္ဓာ၅ပါးယုံ nant တရားတွေရဲ့အပေါ်မှာမမြဲတဲ့သဘောတွေ မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလဲအော်ခန္ဓာ၅ပါးဖြစ်ပြီးတော့ချုပ်သွားပြန်ပြီနားနဲ့အသံနဲ့တိုက်ရင်လဲဒီတိုင်းပဲတဲ့နော်နာအကြည်ရယုတ်တရားအတန်ကယုတ်တရားအဲ့ဒီယုတ်နှစ်ခုရူပခန္ဓာနာကြည်ယုတ်ကလည်းတတန်ပြီးတတန်ခုလာနေတာမြဲရင်တီးနေပေါ့မတီးဘူးလေအခုဦးဇင်ဟောတဲ့တရားတတန်ပြီးတတန်ရှေ့အတန်ပြီးနောက်ကတန်နေလာတယ် တတံပိတတံတတံပိတတံလာလာလာလာနေတာအဲ့ဒီလာနေတာတွေရဲ့အပေါ်မှာဥစဉ်တို့တရားတော်မတွေမြဲသလားနာကြည်ရလဲမမြဲဘူးနော်လာကြိုက်သမျှအတန်လာ तू ကလက်ခံပါပဲ तू ကနာကြည်ရှိလို့ तू ကလက်ခံတာအဲ့ဒါသူ့တဘာဝတရားအဲ့ဒီနာကြည်ကလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတဲ့အဲ့ဒီနာကြည်ကနော်အဲ့ဒီမှာလာနေတဲ့အတန်တွေကလည်းပဲ ငါပိုင်လားအစိုးရလားဆိုတော့အတန်ကလည်းငါကိုမဟုတ်ဘူးငါဥစားမဟုတ်ဘူးအတန်ရုပ်ဓာတ်နဲ့အတန်ဓာတ်နဲ့နော်နာကြည်ဓာတ်နဲ့အဲ့ဒါရုပ်နှစ်ခုတိုက်လို့ကြာတိစိတ်ပေါ်တာအတန်ဓာတ်တွေကလည်းမမြဲဘူးတဲ့အနေဆာပြောင်းလဲနေတယ်နော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီနာကြည်ကိုသိတဲ့နန္တရားတွေကလည်းဟောမြဲသလားကြာတိစိတ်ပေါ်ရင်ပေါ်ရင်ပေါ်လာသွားညှို့လိုက်တာ နောက်တစ်မျိုးပေါ်လာပြန်ပြီပေါ်လာသွားညှို့ပြန်ပြီနောက်တစ်မျိုးပေါ်ပြန်ပြီပေါ်လာသွားညှို့ပြန်ပြီပေါ်တိုင်းပေါ်တိုင်းပေါ်တိုင်းသွားသွားညှို့နာညှို့နေတာအဲ့ဒီညှို့နေတဲ့တရားရဲ့အပေါ်မှာမြဲတယ်ခိုင်တယ်ငါသိတယ်ငါကြားတယ်လို့သွားယူတာအမှားဟိုကယုံနှစ်ခုတိုက်လို့ तू ကသွားပြီးတော့ကြားသိစိတ်ကပေါ်ရတာကြားသိစိတ်ကလည်းသူ့တဘာဝတရားအဲ့ဒါကလည်းဖြစ်ပြီးတော့ပြက်တယ်အနိစ္စကြားသိစိတ်ကလေးကလည်းအနိစ္စ အဲ့ဒီယုံနာနှစ်ပါးရဲ့အပေါ်မှာဟောခံစားတဲ့ဝေဒနာကြားတဲ့အတန်လေးကိုကြိုက်တော့လေအော်ဒီတန်လေးကောင်းလိုက်တာမကြိုက်တော့လေဒါကြီးကိုနော်သွားပြီးတော့မကောင်းဘူးလို့ခံစားတယ်ကောင်းတယ်လို့ခံစားရင်ဒုက္ခဝေဒနာဒီအတန်ကြားတာမကောင်းဘူးလို့ခံစားရင်ဒုက္ခရဲ့ဝေဒနာအလယ်လက်ခံစားရင်ဥပ္ပခာဝေဒနာဒုက္ခမဟုတ်ဒုက္ခမဟုတ်ဆိုရင်ဥပ္ပခာဝေဒနာအဲ့ဒီဝေဒနာ၃မျိုးဖြစ်ပြီးတော့လာတယ်အဲ့ဒီဝေဒနာကမြဲသလားပြန်ကြည့် အဲ့ဒီဝေဒနာကလည်းမမြဲဘူးတဲ့အဲ့ဒီဝေဒနာကလည်းဘာလဲသူကလည်းခံစားပြီးပြက်တယ်ဝေဒနာရဲ့သဘောနဲ့သူကသူခံစားပြက်တာအဲ့ဒီခံစားပြက်တဲ့ဖြစ်ပြီးပြက်သွားတာကိုမမြင်မဲနဲ့ငါခံစားတယ်လို့သွားပြီးတော့ငါဆိုတဲ့ဒိဋ္ဌိကြီးကကြတယ်ခံစားတဲ့ဝေဒနာပေါ်မှာလည်းဒိဋ္ဌိနဲ့သွားပြီးတော့ခံစားကြတယ်တဲ့ဒိဋ္ဌိနဲ့အယူမှားကြတယ်ခံစားတဲ့ဝေဒနာပေါ်မှာเนาะအဲ့ဒီပေါ်မှာသွားပြီးတော့ဒါကတော့ ဘုံကြီးအတန်းဟဲ့ဒါကတော့တချင်းတန်းဟဲ့ဒါကတော့သာတန်းဟဲ့သမိတန်းဟဲ့ဆိုပြီးတော့အတန်နေရအပေါ်မှာသွားပြီးတော့တင်ညာပေးကြတယ်အဲ့ဒါတင်ညက်ခန္ဓာအဲ့ဒီပေးလိုက်တဲ့တင်ညက်ခန္ဓာဆိုတဲ့တင်ညာလေးကလည်းမြဲသလားဆိုတော့မမြဲဘူးတဲ့တရားတော်မတို့အဲ့ဒီတင်ညာလေးကလည်းဖြစ်ပြီးတော့ပြက်သွားရတာအဲ့ဒီဖြစ်ပြီးတော့ပြက်တာသည်အနေစာအဲ့ဒီတင်ညာလေးရအပေါ်မှာဆွဲလန်းတဲ့ ဥပါဒံနေဖြစ်ရတာဒီသင်္ခါရခန္ဓာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်နော်အဲ့ဒီမှာသွားပြီးတော့လောဘတွေဒေါသတွေမောဟတွေဖြစ်ရတာသင်္ခါရခန္ဓာအဲ့ဒီသင်္ခါရခန္ဓာကလည်းမြဲသလားဆိုတော့အဲ့ဒီလောဘကလည်းဖြစ်ပြီးပြတ်တာပဲဒေါသကလည်းဖြစ်ပြီးပြတ်တာပဲတဏှာတွေဥပါဒံတွေဒိဋ္ဌိတွေကလည်းဖြစ်ပြီးပြတ်တာဘာတစ်ခုမှမမြဲဘူးတဲ့အဲ့ဒီမမြဲတဲ့ပေါ်မှာသွားပြီးတော့မြဲတယ်လို့သွားပြီးတော့ထင်နေတယ်အဲ့ဒါကြောင့်မို့ ကြားတဲ့အတန်ပေါ်မှာလည်းပဲဥစဉ်တို့ပုထုဇဉ်တွေကခန္ဓာ၅ပါးအစဉ်ဖြစ်ပြီးတော့ဟောဥပါဒာနခန္ဓာဥပါဒံဖြစ်သွားတယ်အဲ့ဒီဥပါဒံနေဖြစ်နေတဲ့ဥပါဒာနခန္ဓာဘောကနေပြီးတော့အနိစ္စမမြဲတဲ့သဘောတဲ့။အော်ကြားတဲ့အတန်လေးတတန်ပေါ်ရင်ခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်သွားပါလား။ဒါခန္ဓာ၅ပါးနဲ့ရှုတဲ့ပုဂ္ဂိုလ်။ရုပ်တဘာဝနဲ့ရှုတဲ့ပုဂ္ဂိုလ် နာမ်တဘာဝနဲ့ရှုတဲ့ပုဂ္ဂိုလ်ဝေဒနာကရှုတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရှုတဲ့ပုဂ္ဂိုလ်အမျိုးမျိုးရှုလို့ရတယ်နော်ရုပ်တဘာဝကိုစပြီးရှုကျင်တဲ့ပုဂ္ဂိုလ်လည်းဩအစိမ့်ရုပ်နဲ့မျက်စိအကြည့်ရုပ်နဲ့တိုက်ဆိုင်တဲ့အခါရုပ်တွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားဩရုပ်သဘောတွေဟာဖောက်ပြန်ပြောင်းလဲနေပါလားလို့ရုပ်လက္ခဏာကနေရှုတာအဲ့ဒီရုပ်သဘောတွေဟာဖောက်ပြန်တယ်ပြောင်းလဲတယ်ဖောက်ပြန်တယ်ပြောင်းလဲတယ်ဆိုပြီးတော့နာနဲ့အတန်နဲ့တိုက်တဲ့အခါမှာလည်းရုပ်သဘောနာကြည့်ရုပ်နဲ့အတန်ရုပ်နဲ့ အော်ဒီယုံနှစ်ခုတိုက်ဆိုင်တဲ့အခါမှာဖောက်ပြန်တယ်ပြောင်းလဲနေတယ်အော်ယုတ်သဘောတွေဖောက်ပြန်ပြောင်းလဲတဲ့သဘောပဲမျက်စိနဲ့အစင်းနဲ့တိုက်တော့လဲဖောက်ပြန်တယ်ပြောင်းလဲတယ်ဆိုတော့အဲ့ဒါကိုယုတ်လက္ခဏာအနေနဲ့ရှုတဲ့ပုံကောသူကအဲ့ဒီလက္ခဏာနဲ့သူကရှုတာအဲ့ဒါကိုတတိပဋ္ဌာန်တရား၄ပါးထဲမှာကျတော့ကာယ అను ပတနာတတိပဋ္ဌာန်လို့ခေါ်လိုက်တာကာယ అను ပတနာတတိပဋ္ဌာန်အနေနဲ့ तू ကယုတ်တဘာကနေ तू ကတက်မှာ ရုပ်တဘာပေါ်ကနေပြီးတော့ तू ကတက်ပြီးတော့ရှုတော့လဲရတာပဲเนาะအဲ့ဒီကနေပြီးတော့ဝိညာဉ်နဲ့ခန္ဓာဆိုပြီးတော့နံတရားလေးအပေါ်မှာဩပေါ်တိပြက်ပေါ်တိပြက်ပေါ်တာလေးကလည်းတိပြီးပြက်တယ်ကြားတာလေးကလည်းတိပြီးပြက်တယ်ဆိုပြီးတော့တခါတည်းဝိညာဉ်လေးရဲ့အပေါ်မှာအနိစ္စသဘောတင်ပြီးတော့ तू ကရှုလိုက်ပြန်ရင်လည်းရတာပဲအဲ့ဒီကနေပြီးတော့ဝေဒနာရဲ့သဘောဘောကနေတင်ပြီးတော့ရှုဝိညာဉ်လေးကနေရှုတဲ့အခါကျဝိညာဉ်နဲ့ခန္ဓာခေါ်တာပေါ့ ဝေဒနာရဲ့သဘောကောင်းတဲ့သဘောတွေဆိုးတဲ့သဘောတွေအလယ်လာသဘောတွေအပေါ်မှာတင်ပြီးတော့ရှုတော့ဝေဒနာခန္ဓာဆိုတော့အဲ့ဝေဒနာခန္ဓာမှာနော်ကာယ ानु ပဒနာဝေဒနာ ानु ပဒနာဝေဒနာခန္ဓာပြောဝေဒနာ ानु ပဒနာနဲ့ရှုတာနောက်ကလာမဲ့တင်ညာနဲ့သင်္ခါရပြောတော့ဓမ္မာနုပဒနာဟောဓမ္မာနုပဒနာအနေနဲ့သူကရှုသွားအဲ့တော့ ခန္ဓာ၅ပါးမှာတစ်ခုစီရှုလဲရတယ်ဒါမှမဟုတ်လို့ဩကြားတဲ့သဘောဟာဩကြားတာလေးကလည်းအတန်လေးတန်ကြားတယ်ခန္ဓာ၅ပါးဖြစ်ပြီးပြတ်ပါလားဟောမြင်တယ်မျက်စိနဲ့အချင်းနဲ့မြင်တယ်အသားလေးမြင်တယ်ဟောခန္ဓာ၅ပါးဖြစ်ပြီးပြတ်ပါလားလို့အဲ့ဒီခန္ဓာ၅ပါးဖြစ်ပြီးပြတ်တာကိုမြင်အောင်ရှုလိုက်မှအဲ့ဒီမှာပြိဿသမုပ္ပါကရပ်သွားမှာအဲ့လိုမှမဟုတ်လို့ရှိရင်ခန္ဓာ၅ပါးကြီးဟာအခုလောဘတွေဒေါသတွေမောဟတွေကဖြစ်သွားပြီး ကိုကမရှုနိုင်ဘူးမရှုနိုင်တော့နောက်ထပ်လောဘဒေါသမောဟတွေထပ်ထပ်ပြန်လာတယ်ပြန်ပြန်လာတော့လောဘရဲ့အကျိုးဘာရမှာလဲပိဋ္တာဘုံကြီးသွားရမှာပေါ့မျက်စိနဲ့အဆင်းနဲ့မြင်တယ်မြင်တဲ့အခါမှာသားလေးကိုမြင်လို့စွဲလန်းလိုက်တဲ့ဟောတဏှာလောဘဥပါဒံလေးလည်းဖြစ်လဲဖြစ်ရောသေတော့သားဆွဲသေတော့ပိဋ္တာဘုံကြီးရောက်တာ ဒေါသနဲ့သေတဲ့အခါရောက်တော့ကိုမကြိုက်တဲ့လူကြီးမြင်ရပြီးတော့တခါတည်းစိတ်ထဲတန်းတုံတော့ဆင်းရဲပြီးသေရတော့ဟောဒေါသနဲ့သေလိုက်တဲ့အတွက်ဟောသင်္ခါရခန္ဓာနေပြီးတော့ဟိုမဲ့လဲထွက်သွားပြီးတော့ဒေါသရဲ့အကျိုးကဘာလဲအကြောင်းမတတ်နော်လောဘဒေါသမောဟဆိုတဲ့အကြောင်းတွေကိုမတတ်တဲ့အခါကျတော့လောဘကဟိုဘက်မှာအကျိုးပိတ်တာခန္ဓာသွားပေးတာဒေါသကငရဲခန္ဓာကိုသွားပေးတာမောဟကတိဋ္ဌဆန်ခန္ဓာသွားပေးတာတဲ့အဲ့ဒါခန္ဓာ၅ပါးအစဉ်ကြီးမှာ ဥပါဒံနေဖြစ်နေလို့ဥပါဒာနခန္ဓာစွဲလန်းသွားလို့အဲ့ဒီဥပါဒာနခန္ဓာကိုမမြင်မဲနဲ့သားကိုမြင်သားပဲသိတယ်သမီးကိုမြင်သမီးပဲသိတယ်ရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဩမြင်လိုက်တဲ့အပေါ်မှာခန္ဓာ၅ပါးကြီးဖြစ်ပြီးပြတ်တာပါလားလို့မသိဘူးမသိသည့်အတွက်တေကနာနေကြတော့ပုထုဇဉ်တွေကသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲအဲ့ဒီမှာလောဘဒေါသမောဟဖြစ်တယ်တော့ လောဘရဲ့ခန္ဓာဒေါသရဲ့ခန္ဓာမောဟရဲ့ခန္ဓာဆိုပြီးတော့တိရိစ္ဆာန်ဘုံအပယ်လေးဘုံရောက်ရတယ်အဲ့တော့တရားထုတ်တဲ့တရားယောဂီဟာအဲ့ဒါကိုသိပြီးတော့ဩငါတို့ကအတန်လေးကြားတိုင်းကြားတိုင်းမှာတတိထားပြီးတော့ကြိုးစားရှုရမှာပါလားနားနဲ့အတန်နဲ့ကြားတိုင်းကိုရှုရမယ်မျက်စိနဲ့အဆင်းမြင်တိုင်းရှုရမယ်နှာခေါင်းနဲ့အနံ့နဲ့တိုက်တော့လဲဒီတိုင်းပဲနော်နှာခေါင်းကြီးရုပ်တရားအနံ့ကလည်းရုပ်တရား အဲ့ဒီယုံနှစ်ခုတိုက်တဲ့အခါမှာနံသိစိတ်သည်ဝိညာဏခန္ဓာဟောယုံနှစ်ခုဟာရူပခန္ဓာနံသိစိတ်ကဝိညာဏခန္ဓာအဲ့ဒီပေါ်မှာသွားပြီးတော့ဒီနာလေးကောင်းတယ်ဆိုတယ်ဆိုပြီးတော့ခံစားတာက ဝေဒနာခန္ဓာဒါတော့ပြင်သိရေမွေးกว่าဒါတော့ဘာနတ်กว่าညာနတ်กว่าเนาะဒီနာလေးကကောင်းလိုက်တာဆိုပြီးတော့အနတ်နေအပေါ်မှာတင်ညာပေးတာကတင်ညက်ခန္ဓာ အဲ့ဒီသင်္ချာပေါ်မှာမှဆွဲလာတဲ့ဥပါဒံတွေဖြစ်တာကသင်္ခါရခန္ဓာဟောလည်သွားပြီဥရုဇင်ကပြိဿသမုပ္ပါဆေးရကြီးလည်ပြီးတော့အဲ့ဒါဥပါဒာနခန္ဓာတွေဖြစ်သွားပြီတဲ့ဆွဲလန်းတဲ့ခန္ဓာတွေဖြစ်သွားပြီဒိဋ္ဌိနဲ့တဏှာနဲ့ယူသွားပြီเนาะငါမြင်တယ်ငါကြားတယ်เนาะငါနာတယ်ငါစားတယ်ဖြစ်တာဘာဝမမြင်လို့လဲဖြစ်တာလဲမမြင်လို့ပြက်တာလဲမမြင်လို့ ရုပ်ရဲ့ဖြစ်ခြင်းကိုလည်းမမြင်ဘူးပြက်ခြင်းလည်းမမြင်ဘူးနာရဲ့ဖြစ်ခြင်းပြက်ခြင်းလည်းမမြင်လိုက်ဘူးဝေဒနာတွေရဲ့အဖြစ်ပြက်ကိုလည်းမြင်အောင်မရှုလိုက်ဘူးသင်ညာတွေရဲ့အဖြစ်ပြက်လည်းမသိဘူးသင်္ခါရလောဘဒေါသမောဟဆိုတဲ့တဏှာဒိဋ္ဌိတွေရဲ့ဖြစ်တာပြက်တာလည်းမမြင်လိုက်တော့ဥပါဒံဆွဲလန်းသွားပြီအဲ့ဒီဆွဲလန်းတဲ့အကျိုးကြောင့်ဟိုဘက်ကျတော့ဒုက္ခခန္ဓာကြီးနောက်ဘဝပြန်ရမယ်ဥပါဒာနပစ္စယဘဝတဲ့ဥပါဒံကြောင့်နောက်ဘဝနောက်ခန္ဓာပြန်ရပြီ အဲ့ဒီတော့နှာခေါင်းရဲ့အပေါ်မှာကလည်းတန်တရာကြီးလဲနေတာမျက်စိနဲ့အဆင်းနဲ့တိုက်တိုင်းမှာလည်းလဲနေတာနားနဲ့အသံနဲ့တိုက်တိုင်းမှာလည်းလဲနေတာစားတဲ့အခါကျတော့လည်းရှားကြီးရဲ့အရသာရုပ်ရဲ့ရှားကြီးနဲ့အရသာရုပ်နဲ့တွေ့ထိလိုက်တဲ့အခါမှာစားသိသိပေါ်တယ်ရှားကြီးရဲ့အရသာရုပ်ရဲ့ကရူပခန္ဓာစားသိစိတ်ကလေးကဝိညာဉ်နဲ့ခန္ဓာ ကောင်းတယ်ဆိုတယ်လို့ခံစားလိုက်တာကဝေဒနာခန္ဓာစားတာလေးကကောင်းလိုက်တာကွာဒီနေ့မိန်လိုက်တာဒုက္ခရဲ့ဝေဒနာမကောင်းမှုဟဲ့ဆိုတော့ဒုက္ခရဲ့ဝေဒနာ အလယ်လဖြစ်တဲ့ဒုက္ခမဟုတ်ဒုက္ခမဟုတ်ဥပေက္ခဝေဒနာအဲ့ဒီအပေါ်မှာဒါကတော့ကြက်သားဟဲ့ဝက်သားဟဲ့လို့သွားပြီးတော့တင်ညာပေးတာကတင်ညာခန္ဓာအဲ့ဒီပေါ်မှာဆွဲလန်းသွားတော့ဩသင်္ခါရခန္ဓာလောဘဒေါသမောဟတဏှာမာနဒိဋ္ဌိတွေဖြစ်ရပြီ အဲ့ဒီတော့စာရင်နဲ့လည်းဥပါဒနာခန္ဓာတွေဖြစ်ပြီးတော့လောဘဒေါသမောဟတွေဖြစ်သွားရလို့အဲ့ဒီရဲ့အပေါ်မှာလည်းပဲဥစဉ်တို့အော်စားတဲ့အပေါ်မှာလည်းခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးချုပ်ပါလားလို့ခန္ဓာ၅ပါးရှုနိုင်တဲ့ပုဂ္ဂိုလ်အဲ့လိုရှုရမယ်ရုပ်သဘောအပေါ်မှာရှုတဲ့ပုဂ္ဂိုလ်လည်းအော်ရုပ်တွေကဖောက်ပြန်ပြောင်းလဲနေပါလားရုပ်လက္ခဏာတွေဖောက်ပြန်ပြောင်းလဲနေတာဒီအနိစ္စမမြဲပါလားနော်စိတ်ကိုသွားရှုတဲ့ပုဂ္ဂိုလ်ကလည်းဝိညာဉ်လေးတစ်လုံးရှုတဲ့ပုဂ္ဂိုလ်ကလည်းအော် သွားသွားပြီးစားတာလေးကိုတိတိနေတာလေးကဝိညာဉ်လေးဒီစိတ်လေးကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုအနေဆအဲ့ဒီပေါ်မှာဝေဒနာကရှုတဲ့ပုံကောလည်းအော်ဒီဝေဒနာရဲ့သဘောလေးတွေဟာအော်ဖြစ်ပြီးတော့ပြက်ပါလားဖြစ်ပြီးတော့ပြက်ပါလားလို့ရှုလိုက်ရင်ဟောဝေဒနာရဲ့အပေါ်ကနေမှဖြစ်ပျက်ကိုမြင်တယ်အဲ့ဒါရဲ့အပေါ်မှာနောက်ကနေမှသိညာနဲ့သင်္ခါရတွေရဲ့ဟောလောဘဖြစ်လိုက်ဒေါသဖြစ်လိုက်ကြိုက်တော့လောဘဖြစ်သွားတယ်မကြိုက်တော့ဒေါသဖြစ်သွားတယ် ဒီပေါ်မှာငါသွားပြီးတော့ကြက်သားလို့ဝက်သားလို့တင်ညာတွေပေးနေလို့လောဘတွေဒေါသတွေမောဟတွေဖြစ်ရပါလားလို့အဲ့ဒီဖြစ်တဲ့စိတ်တွေရဲ့ဖြစ်ပြီးပြက်တာကိုရှုတယ်အဲ့ဒါမျိုးရှုမှအနိစ္စလက္ခဏာက တကယ်အနိစ္စလက္ခဏာနော်မြင်တာသိကြားတာသိဒီတိုင်းလေးသိနေုံနဲ့မရဘူးတဲ့နော်အဲ့ဒါတမထတော့ဟုတ်တယ်တကယ်နော်ဖောက်ပြန်တဲ့ရုပ်သဘောတွေလားခံစားတဲ့ဝေဒနာနာနေလားသိတတ်တဲ့ညွတ်တတ်တဲ့သဘောတွေလားဆိုတာကို သေးသေးခြားခြားကိုမြင်အောင်ကြည့်ရမယ်မြင်အောင်ကြည့်လိုက်တဲ့အခါကျတော့မှအဲ့ဒီမှာတခါတဲ့သူ့ရဲ့သဘောတွေဖြစ်ပြီးတော့ပြက်တာတွေအဲ့ဒါတွေမြင်မယ်ခန္ဓာကိုယ်ကာယအကြည်ဓာတ်နဲ့ဖုဒ္ဓဘာအတွေ့အထိဓာတ်တွေတွေ့တဲ့အခါအဲ့ဒီပေါ်မှာခန္ဓာကိုယ်ကာယတကားပေါ်မှာတင်းသဘောတွေတောင်သဘောတွေပေါ်ပြလာပြီးကာယအကြည်ဓာတ်နဲ့ဖုဒ္ဓဘာဓာတ်အဲ့ဒီနှစ်ခုကယုတ်သဘောတွေနော်အဲ့ဒီယုတ်သဘောတွေတွေ့ထိလိုက်တဲ့အခါကျတော့မှအဲ့ဒါကိုသွားပြီးတော့သိတာကဝိညာဉ်နဲ့ခန္ဓာ အဲ့ဒီရုပ်သဘောကလည်းမြဲသလားဆိုတွေ့ထိထားတဲ့အတွေ့အထိလေးကသူ့အတူရုပ်သဘောတွေကဖောက်ပြန်လာတဲ့တင်းတစ်လှက်တောက်တစ်လှက်ပူတစ်လှက်အေးတစ်လှက်ထုံတစ်လှက်ကျင်းတဲ့အမျိုးမျိုးပြောင်းနေတာအဲ့ဒီအမျိုးမျိုးပြောင်းနေတာဒီဟောရုပ်ရဲ့သဘောဖောက်ပြန်ခြင်းပြောင်းလဲခြင်းခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်တဲ့အခါကျတော့တင်တာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးဖောက်ပြန်နေတယ်အမျိုးမျိုးပြောင်းလဲနေတယ်အော်ဒီခန္ဓာကိုယ်ကြီးကိုငါကိုယ်လိုစွဲထတာငါဥစ္စာလိုစွဲထတာတကယ်တမ်းကျတော့ငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ် ရုပ်ရဲ့သဘောဖောက်ပြန်နေတာပဲရှိပါလားအဲ့ဒီရုပ်ရဲ့ဖောက်ပြန်တဲ့သဘောအဲ့ဒီရုပ်ဖောက်ပြန်လို့သွားသွားပြီးတော့ပျောက်ပျောက်ညွတ်နေတာကနာအဲ့ဒါကဝိညာဉ်နဲ့ခန္ဓာဖောက်ပြန်တတ်တဲ့ရုပ်သဘောကရူပခန္ဓာဝိညာဉ်နဲ့ခန္ဓာသိတတ်တဲ့သဘောလေးကဝိညာဉ်အဲ့ဒီဝိညာဉ်လေးကတီးပြီးပြက်တီးပြီးပြက်တီးပြီးပြက်အဲ့ဒီပေါ်မှာတင်းသဘောတောင်သဘောရဲ့အပေါ်မှာသွားပြီးတော့ကောင်းသဘောဆိုးသဘောခံစားတာကဝေဒနာခန္ဓာဟောဝေဒနာဖြစ် အဲ့ဒီဝေဒနာရဲ့သဘောလေးကလည်းကြည်လိုက်တော့မြဲလားမမြဲဘူးဝေဒနာလေးကလည်းခန္ဓာပြက်အဲ့ဒီဝေဒနာလေးရဲ့အပေါ်မှာသွားပြီးတော့ခန္ဓာပြက်တာကိုမြင်အောင်မကြည့်နိုင်ရင်အဲ့ဒီပေါ်မှာတောင်းနေတင်းနေပူတယ်ကြိုက်တယ်လို့တင်ညာပေးပြန်ပြီတင်ညာခန္ဓာအဲ့ဒီတင်ညာပေါ်မှာမှဆွဲလန်းတဲ့သင်္ခါရလောဘဒေါသမောဟဒိဋ္ဌိတွေတဏှာတွေဖြစ်ရတာဒီသင်္ခါရခန္ဓာဟောသင်္ခါရခန္ဓာအထိလဲသွားပြီးဥပါဒါနခန္ဓာကြီးဖြစ်ပြီးဆွဲလန်းတဲ့ ခန္ဓာကြီးအဲ့ဒါဘယ်သူတွေဖြစ်နေပုထုဇဉ်တွေဖြစ်နေတာထိုင်နေရင်းနဲ့လည်းပဲအပယ်သွားမဲ့နော်လောဘတွေဒေါသတွေမောဟတွေကဖြစ်နေတာမြင်နေရင်းနဲ့လည်းဖြစ်ကြားနေရင်းနဲ့လည်းဖြစ်အဲ့ဒီအရင်ကအကြောင်းဖြစ်တဲ့လောဘဒေါသမောဟတွေကိုမပယ်ရင်တော့နောက်ဘဝသွားလေရအောင်မယ်အပယ်လေးဘုံမနှောနဲ့ဓမ္မတွေ့တဲ့အခါမှာသားအာယုံလေးတွေးမိမယ်သမီးအာယုံလေးတွေးမိမယ်ကိုအာယုံထဲမှာတွေးတာ အဲ့ဒီမနောရဲ့ဓမ္မယုံဆိုတဲ့ပညာအာယုန်တွေကယုတ်တရားတွေသာအာယုန်သမီးအာယုန်ဆိုတဲ့အဲ့ဒီပညာအာယုန်တွေအဲ့ဒီပညာအာယုန်တွေကိုသွားသွားပြီးတော့ညွတ်ညွတ်ပြီးတော့သိတာကနန္တရားပညာအာယုန်ကယုတ်တရားအဲ့ဒီအာယုန်တွေရဲ့အပေါ်မှာသွားသွားပြီးတော့သိနေတာကဝိညာဉ်ဟောဝိညာဉ်နဲ့ခန္ဓာအဲ့ဒီပေါ်မှာကိုနှစ်သက်တော့သားလေးအကြောင်းတွဲပြီးတော့ဝမ်းသာတယ်သမီးအကြောင်းလေးတွဲပြီးဝမ်းသာတယ်ကိုမနှစ်သက်ဓာတ်တွေကို တွဲပြီးတော့ဒေါသတွေဖြစ်ရတယ် ဟောဝိညာဏအဲဝေဒနာခန္ဓာအဲ့ဒီပေါ်မှာသားလို့သမီးလို့သွားပြီးတော့တင်ညာတွေပေးတယ်တင်ညာခန္ဓာဆွဲလန်းသွားတော့သင်္ခါရခန္ဓာဟောခန္ဓာအစဉ်ကြီးမနှောနဲ့ဓမ္မနဲ့တွေးပြီးတော့စိတ်ထဲမှာတွေးရင်းနဲ့တွေးရင်းနဲ့လည်းပဲခန္ဓာ၅ပါးဖြစ်ပြီးပြည့်ဩဒီခန္ဓာအစဉ်ကြီးဟာဖြစ်ပြီးတော့ပြည့်နေပါလားရုပ်မျက်စိနဲ့အဆင်းနဲ့မြင်တဲ့အခါမှာလည်းခန္ဓာ၅ပါးခွေးမြင်ရင်ခန္ဓာ၅ပါးကြက်မြင်ရင်ခန္ဓာ၅ပါးဝက်မြင်ရင်ခန္ဓာ၅ပါးနော် အဲ့ဒီလိုမြင်နိုင်မြင်နိုင်မှာခန္ဓာ၅ပါးတွေဟာဖြစ်ပြီးတော့ပြတ်တယ်အဲ့ဒါကိုအနေစာနားနဲ့အတန်နဲ့ကြားတိုင်းကြားတိုင်းမှာအော်ကြားတဲ့အတန်တွေဟာကြားပြီးတော့ပြက်သွားပါလားအော်အနေစာခန္ဓာ၅ပါးကြီးဖြစ်ပြီးပြတ်သွားတာနော်နှာခေါင်းနဲ့အနံ့နဲ့တွေ့တဲ့အခါမှာလည်းပဲဟောရေမွေးနံဘာနံညာနံအနံ့ပေါ်တိုင်းပေါ်တိုင်းမှာခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်တယ်ရှားနဲ့အရာသာတွေ့ထိတဲ့အခါစားတဲ့အခါကျတော့လေစားရင်စားရင်နဲ့ ခန္ဓာ၅ပါးတွေဖြစ်ပြီးတော့ခန္ဓာ၅ပါးတွေပဲပြည့်ရတယ်ကိုယ်နဲ့အတွေ့အထိနဲ့တွေ့တဲ့အခါကျတော့တင်းတယ်တောက်တယ်ထုံတယ်ကျင်တယ်ပူတယ်ကြိုက်တယ်ဆိုတဲ့အပေါ်မှာခန္ဓာ၅ပါးအစဉ်ကြီးဖြစ်ပြီးတော့ပြည့်ရတယ်နော်ခန္ဓာအစဉ်ကြီးကဖြစ်ပြီးပြတ်သွားတာတဲ့အဲ့ဒါကိုသွားပြီးတော့နော်မနှောနဲ့ဓမ္မနဲ့တွေ့တော့လဲตาကြောင့်လေးတွဲမိရင်ဟောခန္ဓာ၅ပါးဖြစ်ပြီးတော့ချုပ်အဲ့ဒီခန္ဓာ၅ပါးဖြစ်ချုပ်ဖြစ်ချုပ်နဲ့သူ့အတူဖြစ်ပြီးပြက်နေတာတဲ့မျက်စိနဲ့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 ဥပါဒာနဲ့ခန္ဓာလဲသွားတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဒကာဒကမတို့ဝိပဿနာရှုရမှာဝိပဿနာရဲ့အရှုခံအာယုံဆိုတာအဲ့ဒီဥပါဒာနဲ့ခန္ဓာလို့ခေါ်တဲ့နော်ပုထုဇဉ်များဆွဲလန်းတဲ့ဥပါဒံတရားအဲ့ဒီဟာကိုရှုလိုက်တဲ့အခါကျမှဘာပြုတ်သွားမှာလဲဒိဋ္ဌိပြုတ်သွားမှာ ငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ဆိုပြီးတော့ယူထားတဲ့ဒိဋ္ဌိပူတာပေါ်တော့လဲငါပူတယ်ကြိုက်တာပေါ်တော့လဲငါကြိုက်တယ်ဆိုတော့အဲ့ဒီဒိဋ္ဌိပြုတ်အောင်လုပ်ရမှာအဲ့ဒီဒိဋ္ဌိပြုတ်မှဒိဋ္ဌိနဲ့ဝီသိကိစ္စပြုတ်မှသောတာပန်အဲ့တော့ရှုရမှာကခန္ဓာ၅ပါးယုံနာ၂ပါးအာအရှင်ဘုရားခန္ဓာ၅ပါးကြီးကလည်းရှုရတာခက်တယ် မြင်တိုင်းမြင်တိုင်းမှမြင်လာလဲခန္ဓာ၅ပါးဖြစ်ပြီးပြတ်ပါလားလို့ကမရှုတတ်ဘူးအဲ့ဒီလိုသုံးသပ်ဖို့ကလည်းမရဘူးဆိုရင်တော့ဟောယုတ်ကစရှုမလားနာငါစရှုမလားတခုခုကစရှုရမှာနော်အဲ့တော့အခုယုတ်နံတွေကို ရှုလိုက်တဲ့အခါကျတော့ဥစဉ်တော့ယုတ်သဘောတွေကရှုမယ်ကိုခန္ဓာကိုယ်မှာအရင်ဆုံးထိုင်ကြည့်အခုမျက်စိရဲ့အစိရဲ့အသံအနံ့အရသာတွေဒါကအာယုံ6ပါးတကား6ပေါ့ရှုနည်းကိုအကုန်ပြောတာ ရှုတ်တတ်အောင်လို့ပြောတာဦးဇင်းတော်ဒကာဒကမတွေကတိလိုက်ရမှာကဘာတိရမှာလဲပထမတပည့်တော်တော့အဲ့ဒီအထိရုပ်နဲ့နာနဲ့ကိုတပြိုင်နက်တည်းလည်းမရှုနိုင်သေးဘူးဖေဟာတပည့်တော်တော့ခန္ဓာ၅ပါးကိုလည်းစမရှုနိုင်သေးဘူးဖေဟာဆိုရင်တော့ဘယ်ကစရှုမလဲရုပ်ကိုမြင်အောင်ကြည့်ရုပ်ရဲ့လက္ခဏာကိုမြင်အောင်ကြည့်ရတယ်တဲ့ရုပ်လက္ခဏာနော်လက္ခဏာကအခုလက္ခဏာကြီး၃ပါးကတော့အနိစ္စဒုက္ခအနတ္တပေါ့ တကယ်တမ်းသိရမှာဉာဏ်နဲ့ပိုင်းခြားပြီးသိရမယ့်လက္ခဏာတွေကဘာလက္ခဏာတွေရှိတုံးဆိုတော့ဓာတ်ရဲ့လက္ခဏာနံပါတ်1ဓာတ်ရဲ့လက္ခဏာနံပါတ်2ရုပ်ရဲ့လက္ခဏာနော်နံပါတ်3နာမ်ရဲ့လက္ခဏာနံပါတ်4အတုပရဲ့လက္ခဏာဆိုတော့အဲ့ဒီလက္ခဏာ၄မျိုးလည်း ရှိသေးတယ်နော်ရုပ်ရဲ့ဓာတ်ရဲ့လက္ခဏာဓာတ်သဘောတွေရဲ့အပေါ်မှာ तू ကလက္ခဏာတွေမြင်အောင်ရှုတာဓာတ်ရဲ့လက္ခဏာဆိုတာနော်အဲ့ဒီကနေမှရုပ်ရဲ့လက္ခဏာ နာရဲ့လက္ခဏာအာတုဘရဲ့လက္ခဏာအဲ့ဒီလိုခန္ဓာကိုယ်ပေါ်မှာကိုကဘယ်လက္ခဏာပေါ်မှာဒကာဒကမတို့ကတင်ပြီးရှုမှာတော့တပည့်တော်ကတော့ရုပ်လက္ခဏာကြိုက်တယ်ဖေဟာဆိုရင်ဟောခန္ဓာကိုယ်ကြီးမှာအခုရုပ်လက္ခဏာစပြီးရှုပွားဖို့ရှုပွားနည်းလေးရုပ်လက္ခဏာလို့ပြောတာနဲ့ဒကာဒကမတို့ဘာကိုမြင်အောင်ကြည့်ရမှာလဲဆိုဓာတ်၄ပါးကိုကြည့်ရ ဓာတ်ကြီး၄ပါးရဲ့သဘောဟာကဲထိုင်လိုက်တရားထိုင်လိုက်ပြီးဆိုတာနဲ့ဥဒ္ဒနောဒကာဒကမတွေနာသီဝမှာလေလေးရဲ့တွန်းသဘောကံသဘောလေးရှိတယ်ဝါယောဓာတ်ဆိုတဲ့လေလေးရဲ့တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်ဖြစ်နေတဲ့သဘောဟာအဲ့ဒီဝါယောဓာတ်ဆိုတဲ့ရုပ်သဘောလေးကိုကြည်သားတွန်းတလဲကံတလဲတွန်းတလဲကံတလဲတွန်းတလဲကံတလဲဆိုတော့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 အဲ့ဒါဖြစ်တယ်ပြက်တယ်ဆိုပြီးတော့အပြက်ကိုတတ်တတ်မြင်မှသာလျှင်ဝိပဿနာအစစ်ဖြစ်တာအနိစ္စလက္ခဏာအနေနဲ့တင်ရှုနေတဲ့အချိန်မှာတွန်းသဘောကံသဘောလေးကတွန်းပြီးတော့စပြီးတွန်းလာရင်ဖြစ်လာတာပြီးရင်ပြက်သွားတာတခါပြန်ပြီးကံထုတ်သွားတယ်စပြီးတော့ကံထုတ်တဲ့လေလေးဝါယောဓာတ်လေးဖြစ်ပေါ်လာတာဒီအစဖြစ်တယ်ပြီးရင်ဆုံးသွားတာပြက်သွားတာ ဝါယောဓာတ်ရဲ့တွန်းသဘောကံသဘောတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်တော့အဲ့ဒါတမထဖြစ်တာဒီတမထပြက်ပြက်ပြက်ပြက်သွားတာဒီဝိပဿနာအဲ့ဒီတမထနဲ့ဝိပဿနာလို့ပြောတဲ့အနိစ္စလက္ခဏာလေးဖြစ်ချင်းပြက်ချင်းလေးအနိစ္စလက္ခဏာလေးကိုညံလေးနဲ့ကြည့်တာအော်တွန်းတလဲကန်တလဲတွန်းတလဲကန်အော်သူ့သဘောသူဖြစ်ပြီးပြက်နေတဲ့သဘာဝပါလားအဲ့ဒီပြောင်းလဲနေတဲ့သဘောလေးကိုညံနဲ့မြင်လိုက်တာနဲ့အဲ့ပြောင်းလဲနေတဲ့သဘောတည်ပဲလျင် အဲ့ဒါဒီပင်လေမမြဲလို့အဲ့ဒါကိုအနိစ္စလို့ဟောညံလေးနဲ့သုံးသပ်တာအနိစ္စအနိစ္စအနိစ္စလို့ရွတ်တာပေါ့ခုနော်အဲ့ဒီရုပ်ရဲ့သဘောလေးဟာဩသူသဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ तू ကအဲ့ဒီဟာလေးကိုကြည့်နေရင်အဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းသဘောလေးတွေဟာမမြဲပါလားလို့သိတာအဲ့ဒါအနေစာအနေစာလက္ခဏာအဲ့ဒီလိုနဲ့ကဲခန္ဓာကိုယ်ကြီးကိုကြည်လိုက်တော့တခါလဲ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 ဒီမှာရှူသွင်းလိုက်ပြီဆိုတာနဲ့တခါတည်းလေကမှရှူလိုက်တယ်ဆို1 byte ရောက်သွားတာပဲမြင်လားခေါင်းကြီးတွေပါကြီးသွားတာမသိလိုက်ဘူးဟောတမာရီအားကောင်းတဲ့ခါကျဟာလေလေးတစ်ချက်ရှူရတာခါတော့ခေါင်းကြီးတွေကိုကြီးပြီးတွန်းသွားနော်အဲ့မှာတွန်းတစ်လက်ကန်တစ်လက်တွန်းတစ်လက်ကန်တစ်လက်ခန္ဓာကိုယ်ကြီးထဲမှာပြောင်းလဲနေတဲ့ရုပ်ရဲ့သဘောတွေကိုမြင်အောင်ကြည့်တာ။အော်ဝါယောဓာတ်ဆိုတဲ့ရုပ်သဘောတွေကတွန်းတစ်လက်ကန်တစ်လက်တွန်းတစ်လက်ကန်တစ်လက် ပြောင်းလဲနေလို့အဲ့ဒါကိုမြတ်စွာဘုရားကတပ်ပေသင်္ခါရအနိစ္စလို့ပြောတာပါလားဝါယောဒရဲ့တွန်းတလက်ကန်တလက်တွန်းတလက်ကန်တလက်ပြောင်းလဲနေတာဒီအနိစ္စပါလားလို့ဟော အနိစ္စလက္ခဏာဉာဏ်ကိုသိပြီအဲ့ဒီဝါယောဒကိုအနိစ္စရဲ့လက္ခဏာဉာဏ်ကြည့်ပြီးတော့သုံးသပ်နေရင်တွန်းတလက်တွန်းတလက်ကန်တလက်ပြောင်းလဲနေလို့မမြဲတဲ့အနိစ္စအဲ့အနိစ္စကိုကြည်ရင်ကြည်ရင်ကြည်ရင်ဟောတင်းနာကြီးပေါ်လာတယ်ပထဝီဓာတ်ကြီး တောက်နာကြီးပေါ်လာအဲ့တောက်လာတဲ့တင်းလာတဲ့သဘောပေါ်လာပေါ်လာတဲ့ဟာကြည့်တော့နည်းနည်းတောက်နေအများကြီးတောက်ဟိုးအများကြီးတောက်ပြီးတခါတည်းပြီးသွားပြန်။အော်ပြောင်းလဲနေတာပါလားပထဝီဓာတ်ကလည်းနော်ပထဝီဓာတ်ကလည်းသူ့ဟာနဲ့သူပြောင်းနေတာနည်းနည်းတင်းနေမြများတင်းနေပြောင်းသွားပြန်ပြီ။အဲ့ဒါနဲ့ထုံနာကြီးဖြစ်လာပြန်ပြီ။အဲ့ဒီလိုထုံလာလိုက်ကျန်လာလိုက်ကြိုက်လာလိုက်ခဲလိုက်လိုက် ပထဝီဓာတ်ရဲ့သဘောကြီးကလည်းပြောင်းလဲနေတာအဲ့ဒီပထဝီဓာတ်ရဲ့ပြောင်းလဲနေတာကိုတပ်ပေသင်္ခါရအနိစ္စပထဝီဓာတ်ရဲ့ပြောင်းလဲတဲ့အနိစ္စကိုမြင်အောင်ကြည့်လို့ပြောတာပထဝီဓာတ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့အနိစ္စအဲ့ဒီသဘောလေးတွေကိုညံထဲမှာမြင်အောင်ကြည့်လိုက်တာကြည့်လိုက်တဲ့အခါကျတော့ပထဝီဓာတ်ကနည်းနည်းကနေများများပြောင်းသွားပြန်ပြီပထဝီဓာတ်ကတခါတေသောဓာတ်ကလည်းနည်းနည်းပူတာနေများများပူတာပြောင်းလာပြန်ပြီတေသောဓာတ်ကြီးကလည်းရှိရှိရှိနဲ့ပူတာ အဲ့ဒီပူလာတဲ့ဒေဇောဓာတ်ကြီးကလည်းသူ့ဟာသူနည်းနည်းပူတယ်များများပူတယ်ပြောင်းလဲနေလို့အဲ့ဒါကိုဖះကအနိစ္စနော်အနိစ္စဆိုတော့အဲ့ဒီဓာတ်သဘောကလည်းဘလို့ပြောင်းနေလဲအဲ့ဒီမှာနော်ပေါ်ပေါ်နေတာကဓာတ်နော်ပြောင်းပြောင်းပြောင်းပြောင်းသွားရင်တော့ရုပ်လို့ပြောတော့မှာနော်အဲ့ဒီဓာတ်ရဲ့လက္ခဏာတွေပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောတွေပထဝီဓာတ်တေဇောဓာတ်အာဘောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးမျိုး အာဘောဓကအဲ့ဒီသုံးမျိုးကိုဖွဲ့စည်းပေးတာနော်ပထဝီဓာတ်ရဲ့အမုံတွေကိုအာဘောဓကနေမှဖွဲ့စည်းပေးတာအခုမုံလောက်တော့မယ်ဆိုတဲ့အခါကျတော့ဟိုမဲ့ဆံမုံတွေဂျုံမုံတွေပေါ့ဘာလို့ ਆ လဲရေနဲ့နယ်လိုက်ရလုံးသွားတဲ့အခါကျတော့ဘာလို့လဲအဲ့ဒါလေးကိုမီးဖုတ်တယ်မီးဖုတ်ပေးတဲ့အခါကျတော့အဲ့ဒါလေးကမီးနဲ့ကြက်သွားတယ်နော်ကြက်သွားတော့အဲ့ဒီပေါ်မှာကြည်လိုက်လို့ရှိရင်အဲ့ဒီမီးကလည်းလေမရှိမီးတောင်ထွန်းလို့မရဘူး အဲ့ဒီမိဓာတ်ကိုနောက်ကဘာပံဖို့နေလေဓာတ်ကပံဖို့နေတာအဲ့ဒီပထဝီဓာတ်ဆိုတဲ့အမုံတွေကိုဖွဲ့စည်းပေးလိုက်တာကအာဘောဓာတ်ဆိုတဲ့ရေဓာတ်ကဖွဲ့စည်းပေးလိုက်တာအဲ့ဒီဖွဲ့စည်းပေးလိုက်တာကိုကြက်စေအောင်လုပ်တာကတေဇောဓာတ်အဲ့ဒီတေဇောကြက်အောင်လုပ်တာကလည်းဘယ်သူကထောက်ခံပေးလဲဆိုဝါယောဆိုတဲ့လေဓာတ်ကထောက်ခံပေးတာဒါကြောင့်မို့ခန္ဓာကိုယ်ကြီးထဲမှာအခုအဆိုင်ခဲကြီးမပြိုမကွဲအောင်ဆိုအဲ့ဓာတ်ကြီးလေးပါရဲ့ညီမျှပြီးသူဖြစ်အောင်လုပ်ပေးထားလို့ လောက်ပေးထားသည့်အတွက်အဲ့ဒီပထဝီဓာတ်တေသောဓာတ်အာဘောဓာတ်ဝါယောဓာတ်ဆိုတဲ့အဲ့ဒီဓာတ်သဘောတွေအဲ့ဒီဓာတ်တွေရဲ့ပြောင်းပြောင်းနေတဲ့ရုပ်သဘောတွေအဲ့ဒီသဘောတွေရဲ့အပေါ်မှာ မြင်အောင်ကြည့်တော့ဩဓာတ်ရဲ့လက္ခဏာကိုရှုကျင်တဲ့ပုဂ္ဂိုလ်ကလည်းဩတွန်းသဘောကံသဘောအနေပြီးတော့ဓာတ်သဘောတွေဟာသူ့သဘောသူ ဆောင်သူ့သဘောသူပြောင်းလဲနေတာအဲ့ဒီတော့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာ ကြည်လိုက်တိုင်းကြည်လိုက်တိုင်းတင်တာလဲဓာတ်လိုပဲသူကသိတယ်ပူတာလဲဓာတ်လိုပဲသိတယ်ထုံတာလဲဓာတ်သဘောပဲသူကသိတယ်အဲ့ဒီလိုဓာတ်တလုံးကိုပဲဓာတ်ရဲ့လက္ခဏာပေါက်အောင် ရှုသွားတဲ့ပုဂ္ဂိုလ်ကအဲ့ဒီတော့ယုတ်ဓာတ်ဟောတိတတ်တဲ့နန္ဒာယုတ်ဓာတ်နန္ဒတိတတ်တာလဲနန္ဒပေါ်ပြနေတာတွေကလဲအရိယာတွေကလဲယုတ်ဓာတ်တယ်နော်အဲ့ဒီလိုတခါတဲ့ဓာတ်သဘောကနေမှဖောက်ထွင်းပြီးတော့သိသွားတဲ့ ပုဂ္ဂိုလ်ကြတော့အခုပုဂ္ဂိုလ်တာတိမင်းကြီးတို့ကြတော့မြတ်စွာဘုရားဓာတ်6မျိုးဟောလိုက်တာပထဝီဓာတ်ဒေဇောဓာတ်အာဘောဓာတ်ဝါယောဓာတ်အာကာသဓာတ်မျက်စိပေါက်တို့နှာခေါင်းပေါက်တို့ပါးစပ်ပေါက်တို့ချွေးယိုတဲ့အပေါက်တွေတို့အာကာသအာကာသဟင်းလင်းမြင်ကြီးကဒီတိုင်းကြီးဘာမှချိတ်လို့ဆွဲလို့မရသလိုနှာခေါင်းပေါက်တွေရှိတယ်နောက်ကျင်ကြီးကျင်ငယ်ရိုရာပေါက်တွေရှိတယ်ပါးစပ်ပေါက်တွေရှိတယ်အဲ့ဒါကိုအာကာသဓာတ် သိတတ်တဲ့ဝိညာဏဓာတ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီ6မျိုးကိုဓာတ်6ပါးနဲ့ဟောပြီးတော့လူလို့ပြောနေတာအဲ့ဒီဓာတ်6ပါးအစုဝေးပဲရှိတယ်ငါသူတော်ကယောက်ျားမိန်းမဆိုတာမရှိဘူးဆိုပြီးတော့ဓာတ်ရဲ့လက္ခဏာကနေတင်ပြီးရှုခိုင်းတော့ဟောတခါတည်းအနာဂါမိမဲ့ရောက်သွားတာအဲ့ဒါဓာတ်ကပေါက်သွားတဲ့ပုံကိုနော်အခုဦးဇင်းတို့ရုပ်လက္ခဏာနေဖမ်းမှာပုတ်ကွာလဲဩနာသီဝတွန်းတယ်လဲကန်တယ်လဲတွန်းတယ်လဲကန်တယ်လဲဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားနေတဲ့သဘောဟာ ဖောက်ပြန်ပြောင်းလဲနေပါလားဟောရုပ်လက္ခဏာတင်မဲ့ပုဂ္ဂိုလ်ကအော်တင်တင်တွန်းသဘောကန်သဘောတွန်းသဘောကန်သဘောဖောက်ပြန်နေပြောင်းလဲနေတယ်အဲ့ဒီကနေမှတခါတည်းပူသဘောအေးသဘောတွေကလည်းဖောက်ပြန်နေပြောင်းလဲတယ်ဓာတ်လို့ तू ကမသိတော့ तू ကရုပ်လို့သိတော့နော်ရုပ်သဘောကို तू ကကြည့်လိုက်ပြီးတော့အော်ရုပ်သဘောဟာဖောက်ပြန်ပြောင်းလဲနေတာပါလားတင်တလဲတောင်းတလဲပူတလဲအေးတလဲအမျိုးမျိုးပြောင်းလဲနေတဲ့သဘောတည်ရုပ်တရားပဲလို့ तू က ရုပ်ရဲ့လက္ခဏာကို तू ကနှလုံးသွင်းလိုက်တာအဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာအခုပြောသလိုပဲငါကိုငါဟာငါဥစ္စာလို့မစွဲလန်းတော့ပဲနဲ့ငါသူတော်ယောက်ျားမိန်းမမဟုတ်ရုပ်ရဲ့ဖောက်ပြန်တဲ့သဘောပဲရှိတာရုပ်တဘာဝကြီးကသူ့အတူဖောက်ပြန်နေတာပဲရှိတယ်ကိုကအဲ့ဒါကြီးမဖောက်ပြန်တယ်လည်းပြောမရဘူးပူရာနေအဲ့ဒါပြောမြန်ပြီထုံနာနေကျင်နာပြောမြန်ပြီနော်သူ့ရဲ့ကံစိတ်ဥဒုအာဟာရဆိုတဲ့အကြောင်းတရား၄ပါအထောက်ပံ့နဲ့သူ့ဟာနဲ့သူတမျိုးပြီးတမျိုးပြောင်းလဲနေတဲ့ရုပ်သဘောမှာ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးရုပ်ရဲ့သဘောတွေဟာအစဉ်ပြောင်းလဲခြင်းပဲလို့သူက ရုပ်ရဲ့လက္ခဏာပေါ်မှာတင်ပြီးတော့ရှုတာရုပ်လက္ခဏာတင်ရှုတဲ့အခါကျတော့အဲဒီရုပ်ပေါ်မှာသူကအနိစ္စဒုက္ခအနတ္တရှုသွားတာဒီရုပ်သဘောရဲ့မမြဲတဲ့သဘောလေးတွေအစိုးမရတဲ့သဘောလေးတွေအဲ့ဒါရုပ်ကိုရှုရဲရှုရဲရှုရဲရှုရဲနဲ့နောက်တော့ရုပ်ကရှုပါများရှုပါများတော့ခန္ဓာကြီးကဘာဖြစ်လာလဲဆိုတော့တခါတည်းရေမြုပ်ဆိုင်ကြီးလိုဖြစ်လာ ဒီရုပ်တွေရဲ့အပေါ်မှာတမာရိကဥဆောင်ပြီးတော့တခါတင်ပြီးကြည်နေရင်ကြည်နေရင်နဲ့အဲ့ဒီရုပ်သဘောကြီးကတခါတဲ့ရေမြုပ်ကြီးတက်လာသလိုဖောဖောဖောဖောဖောဖောနော်ဘောဘောဘောဘောဘောဘောဘောဘောနဲ့အဲ့ဒီကနေကြည်ရင်ကြည်ရင်ကြည်ရင်နဲ့ခန္ဓာကိုယ်ကြီးမှာဝမ်ပိုက်တရားနာဘောဘောဘောဘောဘောဘောနဲ့ပေါက်ထွက်ပိုးတွေလောက်တွေစားပြီးတော့ယွန်စရာကြီးဆက်ဆုပ်စရာကြီးထိမြင်သွားတတ်တယ်အဲ့ဒါကရုပ်လက္ခဏာကနေရှုသွားတဲ့ယောဂီဟာအဲ့ဒီဘက်ကိုရောက်သွားမှာ ရုပ်လက္ခဏာရှုရင်းနဲ့ရေခဲတုံးကြီးဖန်တုံးကြီးမှန်တုံးကြီးလိုကြီးဝင်းဝင်းကြီးတွေဖြစ်ချင်လဲဖြစ်လာတယ်နော်ဒါမှမဟုတ်လို့သက်ကံပါကြီးတွေပြိုတယ်လို့စတွေ့ချင်လဲတွေ့မယ်အယောစုကြီးတွေတွေ့ချင်လဲတွေ့မယ်အပုတ်အပွားကြီးတွေလည်းတွေ့ချင်တွေ့မယ်ဆိုအဲ့ဒါဆိုရင်အတုပလက္ခဏာပေါ်ပြီရုပ်ရဲ့လက္ခဏာနာမ်ရဲ့လက္ခဏာအတုပလက္ခဏာဓာတ်ရဲ့လက္ခဏာလက္ခဏာတွေပေါ်လာတာနော်ဓာတ်ကိုရှုရင်းနဲ့လည်းဓာတ်လက္ခဏာတွေမြင်လာတာ ရုပ်ကိုရှုရင်းနဲ့လည်းရုပ်လက္ခဏာတွေမြင်လာမှာအဲ့ဒီကနေအဲ့ဒီရုပ်လက္ခဏာတွေကအဲ့ဒီလိုရေမြုပ်ကြီးတွေထလာသလိုပုတ်လာသလိုပွာလာသလိုအယောစုကြီးတွေဖြစ်သလိုအဲ့ဒီကနေမှတခါတည်းအဲ့ဒီရုပ်သဘောတွေရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းတွေအဲ့ဒါတွေကိုညံနေတဲ့မြောင်ကြည့်အဲ့ဒီမှာဆင်ញံသုံးသက်ရှုပွားတော့နောက်ကျတော့ဘာဖြစ်လဲအမှုန်တွေအမွှားတွေကြာသွားနော်အမှုန်မရှိတော့တာရုပ်ဆိုတာမမြင်တော့ဘူးအကောင်ထဲမမြင်တော့ဘူးအမှုန်ကျေသွားတာ အတုပလို့မြင်လိုက်ပြီဆိုရင်လဲဆွဲလမ်းမှုကြီးပြုတ်သွားပြီตายရတယ်တမက်တယ်ဘာလို့လဲယောက်ျားလို့တင်ညာပေးလို့မိန်းမလို့တင်ညာပေးလို့အပုတ်လို့မသိလို့အပွားလို့မသိလို့ตายရဝယ်လို့ထင်တာအဲ့ဒီအပုတ်ကြီးကိုအများနဲ့မြင်နေပြီဆိုရင်ရှေ့မြင်အတုပကြီးမြင်နေတဲ့မလိုချင်တော့ဘူးဟောတဏှာရာဂကိုတတ်နိုင်တယ်နော်အဲ့ဒါကြောင့်မို့အဲ့ဒီအတုပရဲ့လက္ခဏာမြင်ရင်လည်းပဲအဲ့ဒီမှာ အခုပြောသလိုပဲ လောဘတွေဒေါသတွေအဲ့ဒီပေါ်မှာအခုပြောတဲ့မြင်တာပေါ်မှာတဏှာရာဂတွေမဖြစ်တော့ဘူးတဲ့အတုပလက္ခဏာကြီးမြင်နေလို့ဒါကြောင့်မို့အဲ့ဒီရုပ်ရဲ့လက္ခဏာနာမ်ရဲ့လက္ခဏာအတုပရဲ့လက္ခဏာဓာတ်ရဲ့လက္ခဏာလက္ခဏာတစ်မျိုးမျိုးကိုဦးဇင်းတော်ဒကာဓမ္မတွေတရားအထုတ်ရင်လည်းမြင်အောင်ကြည့်ရအဲ့ဒီခန္ဓာ၅ပါးရဲ့လက္ခဏာတွေကိုလည်းမြင်အောင်ကြည့်ရမယ်နော်ဒါကအခုတရားရှုရင်လည်းကိုကခန္ဓာ၅ပါးရဲ့လက္ခဏာတွေကိုသုံးသပ်နိုင်လား ရုပ်တရားမှာသုံးသပ်နိုင်လားနံတရားကိုသုံးသပ်နိုင်ရုပ်နာနှစ်ပါးပေါ်မှာတပြိုင်နက်တည်းဖြစ်တာတွေသုံးသပ်နိုင်ပြီလားအဲ့ဒီအတုပလက္ခဏာကြီးပေါ်မှာကိုကမြင်နေပြီလားအတုပလက္ခဏာကြီးမြင်နေပြီဆိုရင်အဲ့ဒီအတုပကြီးကနေမှတခါတည်းအပုံမွားတွေကြာပြီးတော့သွားအောင်ရှုလိုက်တော့ကဏတွေပြိုကွဲသွားအောင်ထိဆက်ရှုရမှာအဲ့လိုရှုလိုက်တဲ့အခါကျတော့မှအကောင်လို့မရှိတော့ဘူးအထယ်လို့မရှိတော့ဘူးဒရက်တန်တန်တွေပြုတ်သွား အခုကဆွဲလန်းနေတယ်ဘာဖြစ်လို့လဲအကောင်အထည်ကြီးမြင်နေတယ်ယောက်ျားလို မြင်နေသေးတာမိန်းမလိုမြင်နေသေးတာယောက်ျားလည်းမရှိမိန်းမလည်းမရှိအဲ့ဒီလိုမြင်အောင်ကအခုပြောသလိုတဆင်ပြီးတဆင်ရုပ်ရလက္ခဏာတွေမြင်အောင်ရှုနာရလက္ခဏာတွေမြင်အောင်ရှုခန္ဓာ၅ပါးလို့မြင်အောင်ရှုနော်အတုဘလက္ခဏာမြင်အောင်ရှုဓာတ်လက္ခဏာမြင်အောင်ရှုဆိုအဲ့လိုလက္ခဏာတွေကိုဥဒ္ဒနောတရားဓမ္မတွေမြင်အောင်ကိုရှုနိုင်မှအခု တဏှာယာကဒိဋ္ဌိကင်းတဲ့နေရာသွားလို့ရမှာယောက်ျားလို့မြင်နေသေးသမျှမိန်းမလို့မြင်နေသေးသမျှအတုပလို့မမြင်သေးသမျှစွဲလန်းနေအောင်မှာပဲတဏှာတွေဖြစ်နေအောင်မှာယာကတွေဖြစ်နေအောင်မှာပဲဒါကြောင့်မို့အဲ့ဒီရုပ်ရဲ့လက္ခဏာတွေကိုအဲ့ဒါမျိုးကို တခါတည်းကို အမုံကြသွားသည့်တိုင်အောင်ဦးဇင်းတို့ဒကာဒကမတွေတစိမ့်ချင်းတစိမ့်ချင်းတပြေတော်တော့ဒီတိုင်းကြီးတော့မြင်သေးဘူးဖေကမမြင်မြင်အောင်ကိုကိုယ့်ရဲ့ရုပ်လက္ခဏာတွေတင်ရှု ရုပ်လက္ခဏာတွေတင်ရှုရင်းတင်ရှုရင်းနဲ့ဩဒီရုပ်လက္ခဏာတွေတင်တာတင်တက်လက်တောင်းတက်လက်ပူတက်လက်အေးတက်လက်နော်လှုပ်ရှားတက်လက်ရိမ့်ရိုင်းတက်လက်အဲတွန်းတက်လက်ကန်တက်လက်ဒီရုပ်တွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်ပြောင်းလဲနေပါလားဆိုပြီးတော့ရုပ်ရဲ့ဖောက်ပြန်တာတွေပြောင်းလဲနေတာမြင်ရင်အဲ့ဒီမှာအနိစ္စလက္ခဏာတွေမြင်လာပြီအဲ့ဒီအနိစ္စလက္ခဏာနေပြီးတော့အခုဆက်ဆက်ဆက်ဆက်လိုက်သွားအဲ့ဒါရုပ်လက္ခဏာနေစပြီးတွန်းတပုတွန်းသဘောကန်သဘောလေးရဲ့ပြောင်းလဲခြင်း အစင်ကိုစကြည့်ရင်ရုပ်လက္ခဏာပူသဘောအေးသဘောတင်းသဘောတောင်သဘောပေါ်တာပေါ်တာလိုက်ပြီးတော့ကြည့်ရင်ဓာတ်ရဲ့လက္ခဏာဓာတ်လက္ခဏာကပေါ်ပေါ်ပေါ်ပေါ်ပြနေတယ်ရုပ်လက္ခဏာကပြောင်းပြောင်းပြောင်းပြောင်းပြနေတယ်အဲ့ဒီတော့ဓာတ်လက္ခဏာနဲ့ရှုမလားရုပ်လက္ခဏာနဲ့ရှုမလားဩတပည့်တော်တော့နာလက္ခဏာနဲ့ရှုမယ်ဗျာနာလက္ခဏာနဲ့ရှုမယ်ဆိုရင်လည်းပဲဩနာရသဘောပါလေပြောင်းပြောင်းပြီးညွတ်တတ်တဲ့သဘောလေးအဲ့ဒီပြောင်းညွတ်တဲ့သဘောလေးကနေပြီးတော့ရှုမလား အော်ပေါ်တိုင်းပေါ်တိုင်းဖြစ်ပြီးပြတ်တယ်ဖြစ်အနေဆအနေဆဘာလို့လဲသူကတင်တာပေါ်တင်တာလေးသူကတိလိုက်ပြန်ပြီတိပြီးရင်သူကပြတ်ပြန်ပြီညွတ်တတ်တဲ့သဘောလေးပြောင်းပြောင်းပြောင်းပြောင်းပြီးညွတ်တဲ့သဘောလေးမမြဲတာလေးကိုညံနဲ့မြင်အောင်ကြည့်နေတာအနေဆာအနေဆာတင်တာပေါ်သွားညွတ်လိုက်ပြန်ပြီပြီးရင်ရှေ့သေးလားမရှိတော့ဘူးပြတ်သွားပြန်ပြီအတန်လေးကြာရင်ကြားတာသွားညွတ်တယ်အာယုံတွေပေါ်တိုင်းပေါ်တိုင်းမှာလိုက်လိုက်ညွတ်နေတဲ့နံတရားလေးကလည်းမမြဲပါဖေဟာဆိုပြီးတော့ ရှုလဲရှုလိုက်ရောအဲ့ဒါနာရဲ့လက္ခဏာဝိညာဉ်သိစိတ်လေးကိုရှုတာအဲ့သိတဲ့စိတ်ကလေးကတင်တာပေါ်လဲသွားသိလိုက်ပြန်ပြီဖြစ်ပြီးပြတ်သွားပြန်ပြီပူတာပေါ်တော့လဲသွားသိပြန်ပြီအဲ့ဒါဖြစ်ပြီးတော့ပြတ်သွားပြန်ပြီဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ပြက်ပြက်ပြက်ပြက်သွားတဲ့အဲ့ဒီအနိစ္စလက္ခဏာလေးကိုညာနဲ့မြင်အောင်ကြည့်တာအဲ့ဒါဝိညာဉ်နဲ့ခန္ဓာအဲ့ပေါ်ကနေရှုတာနော်အဲ့ဒီကနေမှနာလက္ခဏာမှာဝေဒနာခန္ဓာရှုခြင်းတဲ့ပုဂ္ဂိုလ်ကလည်းအော်ဝေဒနာရဲ့သဘောတွေကဘာလဲဝေဒနာရဲ့သဘောလေးသူ့အတူဖြစ်ပြီးပြက် ခံစားတဲ့သဘောလေးအတွက်သူကောင်းတယ်ခံစားလိုက်ဖြစ်ပြီးပြတ်သွားပြန်ပြီဆိုတဲ့ခံစားလိုက်ဖြစ်ပြီးပြတ်သွားပြန်ပြီအဲ့ဒီလိုခံစားပြက်ခံစားပြက်ခံစားပြက်တဲ့သဘောလေးရှုတာအဲ့ဒါနာရဲ့လက္ခဏာအဲ့ဒါဝေဒနာမှတဏမကူအောင်အဲ့ဒီကနေဖြတ်တာနာလက္ခဏာလေးရှုမှာအာအဲ့ဒါကိုမရှုနိုင်လိုက်ဘူးဖေ။ဟိုဘက်မှာတင်ညာပေးပြီလို့လောဘဒေါသမောဟတွေဖြစ်သွားပြီ။အော်လောဘစိတ်ကလေးကလည်းဖြစ်ပြီးပြက်ဒေါသစိတ်ကလေးကပေါ်လာပြန်ပြီ။အာဟိုမကျင်နှားလိုက်ဒီမကျင်နှားလိုက် ကိုကအဲ့ဒါလေးကိုပြန်သတိထားလိုက်အဲ့ဒါလေးကဖြစ်ပြီးပြက်လိုက်ဟောဒေါသစိတ်လေးအဲ့ဒါကသင်္ခါရခန္ဓာကနေရှုတာအဲ့ဒီလိုနာမ်ခန္ဓာ၄ပါးရဲ့အပေါ်မှာတင်ညာရှုရှုတင်ညာတင်ညာခန္ဓာရှုရှုအကုန်ရှုလို့ရတယ်နော်နာမ်ခန္ဓာ၄ပါးပေါ်မှာလဲဝေဒနာဖြတ်ရှုမလားနန္တရားဝိညာဉ်ရှုမလားတင်ညာသင်္ခါရကိုပေါင်းပြီးတော့နော်ဓမ္မနုပဒနာအနေနဲ့အဲ့ဒီပေါ်ကနေမှသင်္ခါရတရားတွေကလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက် ဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတဲ့သဘောတွေရဲ့အပေါ်ကနေရှုမလားဖြစ်ပြီးတော့ပြက်တာတွေကိုရှုတဲ့အဲ့ဒီခန္ဓာ၅ပါးဆိုတဲ့ဥပါဒာနဲ့ခန္ဓာလို့ခေါ်တဲ့အဲ့ဒီဆွဲလန်းတဲ့ဥပါဒံเนาะဆွဲလန်းခံရတဲ့ခန္ဓာ၅ပါးတဏှာတို့ဒိဋ္ဌိတို့ကဆွဲလန်းတာအဲ့ဒီဒိဋ္ဌိတဏှာပြုတ်အောင်လို့ဦးဇင်းတို့ဒကာဒကမတွေအနေဆလက္ခဏာညာဟောနောက်တစ်ပတ်မှာ ဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဥဒင်တပတ်ချင်းဟောပေးမယ်တခါတည်းနဲ့သုံးမျိုးလုံးဟောရင် ကုန်မှာမဟုတ်ဘူးဒီနေ့6နိုင်လောက်ဟောပဲတင်တယ်နော်အခုအိဋ္ဌလက္ခဏာညာတစ်ခုနဲ့ကိုဥဒင်ကတကယ်နားလေစေခြင်းလို့ပါနော်ဘာလို့လဲဆိုတာဒီဟာတွေကအတိခက်တယ်ဟောနိုင်ဖို့လည်းမလွယ်ဘူးပြောနိုင်ဖို့လည်းမလွယ်ဘူးနားလည်ဖို့လည်းမလွယ်ဘူးเนาะဒီပေါ်မှာအယံကိုမှားကြတယ်အထင်လွဲကြတယ်အာဥပါဒณะခန္ဓာဆိုတာဘာမှမသိဘူး အာတရားရှုတယ်ရှုတယ်ဆိုတော့ပြောတော့ပြောတာပဲဥပါဒณะခန္ဓာရှုရတယ်ဘယ်ဟာဥပါဒณะခန္ဓာမှလည်းမသိဘူးပုထုဇဉ်တွေကဘလို့လဲနေမှလည်းမသိဘူးအရိယာတွေကြတော့အခုပြောသလိုအတိတ်ကအကြောင်းခန္ဓာကြီးတွေရမှုအကြောင်းရှိလို့ဒီဘဝမှာခန္ဓာရထားလို့အရိယာပုဂ္ဂိုလ်ကြတော့ဟောခန္ဓာ၅ပါးရှိလဲသူတို့လည်းရှိတယ်ရူပခန္ဓာကြီးရှိတယ်လေယုံ28ပါးရထားတာအရိယာတွေလေအဲ့ဒီအရိယာတွေကသူ့ဟာသူတော့ ဒိဋ္ဌိမကတ်တော့ဘူးဘသူကကတ်လဲသူများသွားကတ်တာနော်အရိယာပုဂ္ဂိုလ်ဟောဖရာလှလိုက်တာအဟောသွားပြီးတော့ဟိုဝက္ကလိယဟန်ကမြတ်စွာဘုရားခန္ဓာကိုကြည့်ပြီးတော့ဟာဖရာလှလိုက်တာဆိုငုတ်တော့ထိုင်ကြည့်နေလို့ဖရာကတော့မစွဲဘူး तू ကသွားစွဲနေတာဟုတ်တယ်မို့လားနော်ရှင်မပစ္စည်းတခါတည်းရေချောပြီးတော့တခါတည်းသင်္ကန်းလေးပတ်ပြီးဝော့လာတာဟိုမှာတော်ရရအမျိုးသားကသွားပြီးပြစ်မှားတယ် ဟာဒါလောက်ချောတဲ့ယဟန်ကွာငါအမျိုးသမီးမှဖြစ်ရင်ဘလောက်ကောင်းမလဲဆိုတခါတည်းယဟန်နာသွားပြင်မလို့သူကအမျိုးသမီးထဖြစ်ရတယ်လေဟိုမှာနော်အဲ့ဒါဘာလဲဆိုတော့ယဟန်တာပထေကြီးတွေဖရာတွေကသူတို့ကဥပါဒံမှာအခုပြောတဲ့ဒိဋ္ဌိတွေဖြုတ်ပြီးပြီသူတို့ကတော့ဒီရုပ်ပေါ်မှာမစွဲဘူးဒါပေမဲ့အတိတ်ကနော်အဝိဇ္ဇာတဏဥပါဒံကံနေနဲ့ပြုတ်လောက်ထားခဲ့လို့ဒီဘဝခန္ဓာကြီးရထားသည့်အတွက်ခန္ဓာ၅ပါးတော့ရှိတယ်အရိယာကြတော့နော် အရိယာကြတော့ခန္ဓာ၅ပါးတော့ရှိတယ်အဲ့ဒီထဲမှာဒိဋ္ဌိနဲ့တဏှာနဲ့မဖြစ်တော့တာပြောတာเนาะအဲ့တော့ခန္ဓာ၅ပါးအရိယာလည်းရှိတယ်မြင်တာလည်းခန္ဓာ၅ပါးသူတို့လည်းဖြစ်တာပဲဒါပေမဲ့အဲ့ဒီမှာဒိဋ္ဌိတို့ဒေါသတို့မရှိတဲ့ခန္ဓာเนาะအဲ့ဒီမှာဆိုလိုတာကဒိဋ္ဌိနဲ့တဏှာနဲ့ခွာထားတယ်အဲ့ဒါကိုစားတော့ဘလို့ဥမာပေးလဲဆိုတော့ထမင်းတိုင်ကြီးတစ်ဆိုင်နဲ့ထမင်းတိုင်ကြီးတစ်ဆိုင်ထဲမှာဟင်းနှစ်ခွက်လောက်ကသိုးသွားတယ်တဲ့သိုးသွားတော့ဟင်းနှစ်ခွက်လွန့်ပြစ်တယ်တဲ့ အဲ့တော့သမင်းဆိုင်ကြီးတစ်ဆိုင်လုံးပြက်လာမပြက်ပါဘူးတဲ့ဟင်းတစ်ခွက်ပဲပဲအခုလည်းပဲသင်္ခါရခန္ဓာဆိုတဲ့အဲ90ထဲမှာဒိဋ္ဌိနဲ့အဲ့ဒီမှာတဏှာနဲ့ကိုပယ်လိုက်တာပဲရှိတယ်တဲ့နော်အဲ့ဒီကြံတဲ့ခန္ဓာတွေကတော့အခုပြောသလိုဒီရှိနေသေးတာဥပမာဆိုလို့ရှိရင်ဦးဇင်းတို့ကဒီလောကုတ္တရာခန္ဓာဒီခန္ဓာတွေအကုန်ဖွဲ့တဲ့အခါကျတော့စိတ်86မျိုးရှိတာကို 82မျိုးသောလောကီစိတ်တွေကတော့ပုထုဇဉ်အကုန်ဖြစ်တယ်နောက်ထပ်10မျိုးလောကုတ္တရာစိတ်တွေမစိတ်ဖို့စိတ်ဆိုတဲ့လောကုတ္တရာစိတ်ကြောင့်ပုထုဇဉ်အာယုံပြုလို့မရဘူးအာယုံပြုလို့မရသည့်အတွက်အဲ့ဒီပုံကိုယ်တွေကအခုပြောသလိုစိတ်အကုန်လုံးကိုဒီဟာကိုဖြစ်လို့မရဘူးเนาะအဲ့ဒီလိုနဲ့ဒါခန္ဓာနဲ့ဥပါဒါနဲ့ခန္ဓာအသေးထက်စိတ်ပိုလျှောက်ကုန်မှဆိုလို့ဦးဇေယเนาะအဲ့တော့အဲ့ဒီသဘောလေးတွေမှာအကြမ်းပြင်းအပြင်သိရရင်ကတော့ဦးဇင်းတို့ဒကာတော်မတွေပုထုဇဉ်တွေကတော့ ခန္ဓာ၅ပါးမြင်လိုက်တာ ခန္ဓာ၅ပါးကြီးလဲပြီးတော့သွားတယ်နော်အဲ့ဒီမှာပရိစ္ဆသမုပ္ပါကြီးလဲသွားတယ်ခန္ဓာအစဉ်ကြီးဖြစ်သွားတယ်အဲ့ဒါဥပါဒณะခန္ဓာကြီးဖြစ်သွားပြီလို့ပြောတာနော်နားနဲ့အတန်နဲ့ကြားတဲ့အခါလဲခန္ဓာ၅ပါးကြီးဖြစ်သွားလို့ဥပါဒณะခန္ဓာဖြစ်သွားတယ်အဲ့ဒီဥပါဒံလို့ပြောတဲ့အထက်မှာတဏှာပါတယ်ဒိဋ္ဌိပါတယ်အဲ့ဒီတဏှာတို့ဒိဋ္ဌိတို့ ਨੇ ရှင်တွဲနေလို့ဥပါဒณะခန္ဓာလို့သုံးလိုက်တာအရိယာပုဂ္ဂိုလ်တွေကြတော့ သူတို့ကြတော့အဲ့ဒီဥပါဒာနခန္ဓာလို့ခေါ်တဲ့တဏှာဒိဋ္ဌိပယ်ပြီးပြီနော်ပယ်ပြီးတဲ့အခါကျတော့ယုတ်ဓမ္မနန္ဓမမရှိဘူးလားဟောယုတ်ကြီးရရှိတာပဲမြတ်စွာဘုရားလည်းဒီယုတ်ကြီးရှိတာပဲနော်သိတတ်တဲ့နာမရှိဘူးလားရှိတာပဲအဲ့ဒါကယုတ်တဘာဝနန္တဘာဝပဲကြံတယ်နော်ဖះရှင်နဲ့အရိယာတွေကြတော့ဒီပေါ်မှာအခုပြောသလိုဟိုခန္ဓာ၅ပါးအနေနဲ့ရှိသေးလားဆိုတော့ရှိတာပေါ့ဒီယုတ်ဆိုတဲ့၁၈ပါးကြီးကလည်းဒါ ပရိနိဗ္ဗာန်ပြုသည်အထိဒါကြီးကရှိနေအောင်ပါလေအဲ့ဒါကြောင့်မို့ခန္ဓာတော့ရှိတယ်ဥပါဒာနခန္ဓာမဖြစ်တော့တာပြောတာဥပါဒံမဖြစ်တော့တာဥစဉ်တော့ကြတော့ပုထုဇဉ်တွေဥစဉ်တော့အလုံးကဒတွေကြတော့ခန္ဓာပေါ်မှာဥပါဒံနေစွဲလို့ဥပါဒာနခန္ဓာအဲ့တော့တရားရှုမဲ့တရားယောဂီသည်အဲ့ဒီဥပါဒာနခန္ဓာတွေကို ရှုရမှာလို့ပြောတာအဲ့တော့ဥပါဒာနခန္ဓာဆိုတော့ခန္ဓာ၅ပါးလုံးသင်္ခါသင်္ခါရခန္ဓာအထိလဲထွက်သွားတယ် အဲ့ဒါကိုပရိစ္ဆသမုပ္ပါကြီးလဲသွားတယ်အဲ့တော့လဲသွားတဲ့အခါကျတော့ကြာတာလေးခန္ဓာ၅ပါးဖြစ်ပြီးပြတ်ပါလားနာနာလေးလည်းခန္ဓာ၅ပါးဖြစ်ပြီးပြတ်ပါလားအဲ့ဒီလိုခန္ဓာ၅ပါးဖြစ်ပြီးပြတ်တယ်ဖြစ်ပြီးပြတ်တယ်လို့ရှုတဲ့ပုဂ္ဂိုလ်ကတချို့လေကမရှုနိုင်ဘူးခန္ဓာ၅ပါးဘာမှမသိဘူးဆိုရင်ဘယ်ဟာစရှုမှာလဲရုပ်လက္ခဏာရှုနာလက္ခဏာရှုဓာတ်လက္ခဏာတွေရှုအတုပပေါ်ရင်အတုပလက္ခဏာရှုဆိုအဲ့ဒီလက္ခဏာတစ်မျိုးမျိုးကနေ ရှုပြီးတော့ပွားလိုက်ရင်လည်းနောက်ဆုံးတော့ခန္ဓာ၅ပါးပြိဿသမုပ္ပါဆက်ရကြီးပြန်ပြီးဖြတ်မှာပဲအဲ့ဒါကြောင့်မို့ဦးဇင်းတော်ဒကာဒကမတွေဒီနေ့သမတနာညာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလို့လက္ခဏာရေ၃ပါးနဲ့သုံးတာမယ်ဘယ်ပေါ်သုံးတာမှာလဲခန္ဓာ၅ပါးယုံနာ၂ပါးရဲ့အပေါ်မှာသုံးတာမယ်အဲ့ဒီခန္ဓာ၅ပါးလို့ပြောတဲ့နေရာမှာလဲဝိပဿနာရဲ့အရှုခံအာယုံ ခန္ဓာ၅ပါးဆိုတာကဥပါဒာနခန္ဓာ၅ပါးလို့ခေါ်ပါတယ် ဆွဲလန်းရာခန္ဓာเนาะအဲ့ဒီဥပါဒံဒိဋ္ဌိတဏှာလို့ခေါ်တဲ့အဲ့ဒီဒိဋ္ဌိတဏှာတို့ရဲ့အစွဲလန်းခံရတဲ့ခန္ဓာ၅ပါးအဲ့ဒါကိုပဲခန္ဓာ၅ပါးကိုပဲသက်ကာယလို့ပဲပြန်ခေါ်ပါတယ်เนาะသက်ကာယနဲ့ခန္ဓာ၅ပါးဆိုတာတရားကိုအတူတူပါပဲအဲ့ဒီသက်ကာယလို့လည်းခေါ်တဲ့ခန္ဓာ၅ပါးရဲ့အပေါ်မှာဥစ္စံတို့ဒကာဒကမတွေအဲ့ဒါကိုမစွဲလန်းအောင်ဒိဋ္ဌိတဏှာမကအောင်လို့ဝေဒနာမှတဏှာပြတ်အောင်ဥစ္စံတို့ အဲ့ဒီမှာအနေဆလက္ခဏာညာနဲ့ဖြတ်ဖြတ်ဖြတ်ဖြတ်ပြီးတော့ရှုရပါလိမ့်မယ်အဲ့ဒီလိုရှုမှပြီးတော့မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းမှာရုပ်ရဲ့လက္ခဏာနဲ့ကိုယ်ကရှုမလားနာမ်ရဲ့လက္ခဏာနဲ့ရှုမလားဝေဒနာကနေရှုမလားသင်္ခါရကနေရှုမလားလောဘဒေါသမောဟဖြစ်ပြီးရင်လည်းဖြစ်တဲ့လောဘစိတ်ကလေးဖြစ်ပြီးပြတ်တယ်လို့ရှုဒေါသစိတ်ကလေးဖြစ်ပြီးတော့ပြတ်တယ်လို့ရှုခံစားတဲ့သဘောရှုရင်လည်းအော်ခံစားတာလေးကခံစားပြီးပြတ်ပါလားလို့ရှု ရုပ်ရသဘောရှုရင်လည်းအော်ရုပ်သဘောတွေကဖောက်ပြန်ပြောင်းလဲနေပါလားလို့ရှုဝိညာဉ်ကနေရှုရင်လည်းအော်သိတဲ့စိတ်ကလေးကသိပြီးပြက်နေပါလားလို့သိပြီးပြက်နေတဲ့သဘောလေးကိုရှုအဲ့ဒီလိုတခါတည်းရုပ်လက္ခဏာတွေနာမ်လက္ခဏာတွေအဲ့ဒီလက္ခဏာတွေရဲ့အပေါ်မှာဦးဇင်းတို့တရားတော်မတွေအနိစ္စလက္ခဏာညာမိမိကဘယ်ဟာနဲ့တင်ရှုနိုင်လဲခန္ဓာ၅ပါးလုံးကတင်ရှုနိုင်ကြတာလဲခန္ဓာ၅ပါးဖြစ်ပြီးပြက်တယ်နာနာနာနာလေးတစ်ခုပေါ်တယ်ခန္ဓာ၅ပါးဖြစ်ပြီးပြက်ပါလား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 အော်လောဘဒေါသမောဟလေးတွေကလည်းဖြစ်ပြီးတော့ပြက်နေပါလားလို့အဲ့ဒီကြားတိုင်းမြင်တိုင်းနားတိုင်းစားတိုင်းအာယုံ6ပါးတကား6ပါးမှာယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီတရားတွေအပေါ်မှာအနိစ္စရဲ့လက္ခဏာကိုနှလုံးသွင်းပြီးတော့တနေ့တနေ့အဲ့ဒီလက္ခဏာဉာဏ်ကြီးကိုဒါနှလုံးသွင်းနေပါကိုရှုနိုင်တာရှုနော်ဦးဇင်းထပ်ပြန်ပြောမယ် ရုပ်လက္ခဏာကနေရှုနိုင်တယ်ဆိုရင်ရုပ်သဘောတွေရဲ့ပြောင်းပြောင်းပြောင်းပြောင်းနေတာရဲ့အနိစ္စအမြောင်ကြည့်နာမ်လက္ခဏာကနေရှုနိုင်ရင်နာမ်ရဲ့လက္ခဏာလေးသိစိတ်ကလေးတခါတည်းပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်မမြဲတဲ့အနိစ္စလက္ခဏာရှုဝေဒနာရှုခြင်းတဲ့ပုဂ္ဂိုလ်ကလည်းခံစားတဲ့ဝေဒနာလေးခံစားပြက်ခံစားပြက်ခံစားပြက်အနိစ္စလက္ခဏာကိုရှုနော်တင်ညာသင်္ခါရကနေပြီးတော့တခါတည်းပေါင်းပြီးတော့အဲ့ဒီမှာအခုပြောတဲ့လောဘဒေါသမောဟဖြစ်တာလေးတွေလောဘစိတ်ကလေးဖြစ်ပြီးပြက်ပါလား ဒေါသစိတ်ကလေးတွေဖြစ်ပြီးပြက်ပါလားလို့အဲ့ဒီလောဘစိတ်ကလေးတွေဒေါသစိတ်ကလေးတွေမောဟစိတ်ကလေးတွေဖြစ်ပြီးပြက်ဖြစ်ပြီးပြက်တဲ့သဘောတွေနော်လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဒိဋ္ဌိဖြစ်လိုက်အဲ့ဒီမှာဒိဋ္ဌိကလည်းဖြစ်တယ်ငါနာတယ်ငါကြိုက်တယ်ဩငါနာတယ်မရှိငါကြိုက်တယ်မရှိဩဒီဒိဋ္ဌိရဖြစ်ပြီးပြက်တာပဲဟောလောဘစိတ်ကလေးဖြစ်တယ်ကိုယ်ကကြည့်လိုက်တယ်အဲ့ဒီလောဘစိတ်ကလေးဖြစ်ပြီးပြက်ပြန်ပြီးအဲ့ဒီလိုများတခါတည်းခန္ဓာ၅ပါးရဲ့အပေါ်မှာမမြဲတဲ့အနိစ္စလက္ခဏာကို တင်ပြီးသုံးသပ်နေရင်ဒီဘဝမှာမဲ့ညာဖုန်ညာလည်းရနိုင်ပါတယ်အဲ့ဒီအနိစ္စလက္ခဏာညာတစ်ခုကိုပဲဦးဇင်းတို့ဘုရားရှင်ရဲ့လက်ထက်ကယဟန်တော်အပါ900တော်ထဲမှာသွားပြီးတရားတွေအထုတ်အထုတ်အထုတ်ပြီးတော့ဟောတမာတိတွေလည်းရလာရောမြတ်စွာဘုရားငါသားတော်ကြီးတွေတော့တမာတိတွေရပြီဒီယဟန်တော်900ဟာကတ္တပဘုရားရှင်ရဲ့သာသနာတော်မှာ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 နော်ဒုက္ခလက္ခဏာညာနဲ့ရှုခဲ့ရင်ဒုက္ခပေးတာအနတ္တလက္ခဏာညာနဲ့ရှုခဲ့ရင်အနတ္တပေးတာကိုကအနိစ္စလက္ခဏာညာကြီးကိုရှုကျင်ပါတယ်ဆိုရင်တော့ဦးဇင်းတို့ဒကာဒကမတွေအခုမျက်စိနားနာလျာကိုမနှောအာယုံ6ပါးဒကာ6ပေါက်မှာတွေ့တိုင်းတွေ့တိုင်းနော်စာစာကျင်ကိုတရားထိုင်နေတဲ့ပုံကောများမြင်တာတွေကြားတာတွေတပည့်တော်ဖောက်ပြန်တာတွေမရှုတတ်သေးဘူးဖေ။ရုပ်လက္ခဏာရဲ့အနိစ္စကိုမမြင်သေးဘူးဆိုနာသီဝါတွန်းတလှဲကန်တလှဲတွန်းတလှဲကန်တလှဲ ဝါယောဓာတ်ရဲ့ဖောက်ပြန်တဲ့သဘော ပြောင်းလဲတဲ့သဘောမမြဲတဲ့အနေဆတကောလုံးမှာဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာတင်းတလဲတောင်းတလဲပူတလဲအေးတလဲထုံတလဲကျင်းတလဲခန္ဓာကိုယ်ဓာတ်ကြီးလေးပါးတွေဟာဖောက်ပြန်ပြောင်းလဲနေပါတယ်ဖေဟာမမြဲတဲ့အနေဆပါပဲလို့ကိုယ့်ရဲ့ဉာဏ်နဲ့မှဖောက်ပြန်ပြောင်းလဲနေတဲ့မမြဲတဲ့အနေဆကိုယရာပညာရ ပတ္တတိတဲ့အနေဆလက္ခဏာဉာဏ်ကိုခန္ဓာတဲ့ကနေစပြီးတော့မြင်အောင်လိုက်ပါ အဲ့ဒီလိုမြင်အောင်လိုက်ရင်းနဲ့အတွင်းမှာအနိစ္စလက္ခဏာမြင်ရင်အပြင်မှာကြားတာပေါ်မှာလည်းအနိစ္စနာနာပေါ်မှာလည်းအနိစ္စအကုန်လုံးရှုနိုင်ပါလိမ့်မယ်နာယလက္ခဏာရှုတဲ့ပုဂ္ဂိုလ်လည်းနာယလက္ခဏာနဲ့စရှုအဲ့ဒီလိုများရှုရင်ဥစဉ်တို့တရားဓမ္မတွေမြတ်စွာဘုရားလိုချင်တဲ့နော်အနိစ္စလက္ခဏာဉာဏ်နော်ပညာအနိစ္စပြောတာမဟုတ်ဘူးပညာလို့ဘုရားကအနိစ္စလို့ပြောတယ်ကိုကသိရမှာကသဘာဝရဲ့ပြောင်းလဲနေတဲ့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 ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါ